ကန်စအော်လွန်ခဲ့တဲ့လက၅ပါးသီလအကြောင်းအကျေပြောခဲ့အဲ့တော့သီလနဲ့ဆက်ပြီးတော့အာလူတရားဓမ္မတွေအတွက်၅ပါးသီလသာမဟုတ်ဘူးတခြားစောင့်နိုင်တဲ့သီလတွေလည်းရှိသေးတယ် ငါးပါးသီလကတော့မြတ်စွာဘုရားတပိသားလို့ကိုကိုကိုယူဆရင်စောင့်ထိန်ရမယ်နော်မပြတ်မကွက်အောင်စောင့်ထိန်ရမယ်သီလပေါ့အဲ့ဒီငါးပါးသီလစောင့်နေရကနေပြီးတော့အထူးတလဲပေါ့လေမိမိရဲ့အာစိတ်ဓာတ်စင်ကြယ်မှုကိုပို့ပြီးတော့ဖြစ်စေခြင်းနဲ့ဆိုရင်စောင့်ထိန်စေရာရှစ်ပါးသီလဆိုတာရှိအဲ့ဒီရှစ်ပါးသီလကိုဥပုပ်သီလလို့ဒီလိုခေါ်တာ ဥပုပ်ဆိုတဲ့စကားကပါဠိလိုဥဘောတထဥဘောတထဆိုတဲ့အာစကားကလာတယ်နော်ဥဘောတထကိုပဲဗမာဆန်ဆန်နဲ့ဥပုပ်လို့ဒီလိုခေါ်တယ်ဒါကြောင့်ဥပုပ်ကိုရေးရင်အာဥရဲ့ပါးစောက်တစ်ချောင်းငယ်ရဲ့တတတ်ဟွန်းဥဘောတထကဟာကိုတဝက်တချမ်းယူပြီးတော့ဥပုပ်လို့ အဲယူရီးယားဘာသာတို့ဘာတို့မှလည်းပဲဒီလိုပဲခက်ဆင်ဆင်ခေါ်တယ်ဒါဥပုပ်လို့ပြောလိုက်ရင်သူတို့ကလည်းနားလည်တယ်အဲ့ဒီဥပောတထဆိုတဲ့စကားလုံးရဲ့အဓိပ္ပာယ်ကဘာလဲဆိုတော့အာပြည့်ပြည့်စုံစုံကျင့်သုံးခြင်းလို့နော်ပြည့်ပြည့်စုံစုံနေခြင်းပြည့်ပြည့်စုံစုံကျင့်သုံးခြင်းလို့ဒီလိုအဓိပ္ပာယ်ရှိပြည့်ပြည့်စုံစုံဆိုတာဘာလဲဆိုရင်ငါးပါးသီလနော်ဆောင်ထိန်တာသူ့အသက်အချင်းစသည်မှာရှောင်ကျင်တာရဲ့ ညစာမစားတာရဲ့အဲ့ဒီလိုကောင်းတဲ့ကုသိုလ်အကျင့်တွေပို့ပြီးတော့ကျင့်တာကို ပြည့်ပြည့်စုံစုံကျင့်တယ်လို့ဒီလိုခေါ်တယ်ဒါကြောင့်မို့ဒီညနေပိုင်းအစာမစားခြင်းသူများအသက်တတ်မှုမှာရှောင်ကျင်ခြင်းအစရှိသော ကောင်းတဲ့ကုသိုလ်တရားတွေတိုးပွားအောင်ကျင့်တာနေထိုင်တာအဲ့ဒါကိုဥပောတထဥပောလို့ခေါ်တယ် အဲ့တော့ဥပုသ်ဆောင်တယ်လို့ပြောလိုက်ရင်မြန်မာနိုင်ငံမှာတော့ဘာပြေးပြီးတော့သိရတာညနေစာမစားရတာပဲပြေးပြီးသိရတာနော်ညနေစာမစားရင်ဥပုသ်ဆောင်တာပဲလို့အဲ့တော့ဥပုသ်ဆောင်တဲ့ပုဂ္ဂိုလ်တွေဟာညနေစာမစားတာတခုတည်းတင်မဟုတ်ဘူးအဲ့ဒီညနေစာမစားတာအပြင်တိခါဖို့9ပါးဆောင်ထင်းရတယ်အဲ့တော့မိမိတို့ဆောင်ထင်းနေကြ9ပါးသီလထဲမှာ3ခုပို့ပြီးတော့ဆောင်ထင်းရတော့9ပါးသီလတဲ့ပို့ပြီးတော့3ခုပို့ပြီးတော့ဆောင်ထင်းရတယ် အဲ့ဒီငါးပါးသီလထဲမှာလည်းပဲတတိယသီလငါးပါးသီလတုန်းကကာမေတုမိစ္ဆာစာရအခုဥပုပ်သီလကြတော့အဗျမစရိယာဆိုတဲ့သိခါပုတ်ကိုစောင့်ထင်းရတာအဲ့ဒီရှစ်ပါးသီလဥပုပ်သီလစောင့်ထင်းတဲ့အခါမှာဟိုနေ့ကပြောခဲ့သလိုပဲအာဆရာတော်တန်ဃာတော်များရှိလို့ဆရာတော်တန်ဃာတော်များထံမှာယူရင်လည်းရတယ် ဒါကိုယ့်ဘက်ကိုယူတတ်လို့မြတ်စွာဘုရားရှိမှယူခြင်းလည်းရတယ်မြတ်စွာဘုရားဆွရုပ်စိတ်တို့တို့ဘာလို့မရှိဘူးဆိုလဲဒီတိုင်းကိုယ့်ဘက်ကိုယူရင်လည်းရမြန်မာလူယူရင်လည်းရတယ်ထားပါတော့အဲ့တော့အစင်အလာရအာရှစ်ပါးသီလခံယူပုံပေါ့လေဒါဒီနေ့ပြောမလို့အဲ့တော့ငါးပါးသီလခံယူတော့ကဘုရားဘုရားတရားတန်ခါယရဏသုံးပါးနဲ့ဆရာမိဘကတော့ပြီးတဲ့နောက်သီလတောင်းတယ်ငါးပါးသီလတောင်းတယ် တော့ထို့တူပဲရှင်ပန်းသီလစောင့်တည်တဲ့ခါမှာလည်းပဲသီလတောင်းရတယ်အဲ့ဒီသီလတောင်းတဲ့ခါမှာနည်းနည်းလေးမတူဘူးပေါ့ဟိုဟိုဟိုတော့က၅ပါးသီလတောင်းတော့တစ်မျိုးအခု၈ပါးသီလတောင်းတော့တစ်မျိုးတဲ့အဲ့ဒီမှာ၈ပါးသီလတောင်းတော့ဘယ်လိုဆိုရမလဲအဟံဗန္တိတိတရဏေနသဟအထင်ကသမန္နာကတံဥပောတထသီလံဓမ္မံယာစာမိ အနုဂဟံကတ္တဝါတီလံဒေထမေဘန္တိဒီလိုတောင်းရအဲ့ဒီမှာအဟံဗန္တိတိတရဏီနာတဟကတော့ငါးပါးတိလတုံးကနဲ့အတူတူပဲနော်တရဏဂုံသုံးပါးနဲ့တကွဆိုတဲ့အဓိပ္ပာယ်ရှိတယ်အထင်ကတမန္နာကတံအဲ့ဒီသကလုံးလေးကိုလည်းပဲမှန်မှန်ကန်ကန်အတန်ထွက်တတ်ဖို့အရေးကြီးတယ်အဲ့တော့ဟိုအရင်တော့ကလည်းပြောခဲ့တဲ့အတိုင်းပဲ ဗမာလူမျိုးရဲ့ပါဇက်ကပေါ့တယ်ခပ်ပေါ့ပေါ့ပဲဖတ်လက်ရှိတယ်အဲ့တော့အထင်ကသမဏကတန်လို့ဆိုတဲ့ဖတ်တဲ့လူတွေအများကြီးရှိတယ်ဟုတ်ဘုန်းကြီးကလည်းလူတွေချပေးရတော့အထင်ကသမဏကတန်ပဲဆိုလိုက်တော့တယ်အဲ့တော့အထင်ကလို့ဆိုလိုက်ရင်တမျိုးဖြစ်သွားပြီသူတို့အဲ့ဒါအိုးနှစ်ခွန်းနှစ်ဖြစ်မှစိုးလို့ဒါမှမဟုတ်အမှန်တိုင်းဆိုရမယ်အမှန်တိုင်းဖတ်ရမယ်ဆိုရင်တော့အထင်ကသမဏကတန်လို့ဒီလိုဖတ်ရတယ်လူ့ကြောင့်နေနေနဲ့ထောင့်ပဲနှမျိုးကိုမသိကြဘူး ဆောင်းပဲတမျိုးတောင်မှတချို့မသိဘူးနော်ဆောင်းပဲရေးရကြလားဟမ်အလွတ်ရေးရကြလားရေးရကြအော်တော်သေးတာပေါ့ထောက်ဝင်ပဲနှစ်မျိုးရှိတယ်နော်ဟိုငါဟာထိုးလို့ရေးတဲ့ထောက်ဝင်ပဲကတစ်မျိုးဂျစ်ကလေးပါတယ်အခုဗမာတွေရေးနေကြဂျစ်ကလေးပါတယ်ထောက်ဝင်ပဲကတစ်မျိုးနှစ်မျိုးရှိတယ်အဲ့ဒီနှစ်မျိုးရှိရမှာငါဟာထိုးလို့နေတဲ့ထောက်ဝင်ပဲကမှာထောက်ဝင်ပဲအစ်စ်ထောက်ဝင်ပဲတစ်လုံးတည်း ထောင်းဘက်မှာဂျေကလေးလိုဟာလေးပါတာကတတ်တင်းကြီးနဲ့ထောင်းဘက်ဆင့်ထားတာအမှန်ကထောင်းဘက်တက်တက်မဟုတ်ဘူးဒါမှလို့မြန်မာစာကြတော့အဲ့အဲ့ဂျေကလေးနဲ့ဟာကိုပဲထောင်းဘက်အနေမျိုးပဲတုံးနေကြတယ်ဒါဘာကြောင့်လဲဆိုတော့ဟိုများသောအားဖြင့်ကဟိုအဲ့ထောင်းဘက်ကရှိကတခါစလုံးတစ်ခုခုကရှိတတ်တယ်အဲအဲ့လိုတစ်ခုခုရှိလာတဲ့အခါမှာထောင်းဘက်ကဂျိတ်ထောင်းဘက်ဖြစ်ဖြစ်သွားတယ်အဲအဲ့ဒါကြောင့်မို့ မြန်မာလူမျိုးတွေအနေနဲ့ဂျိတ်ထောင်ဘဲကိုအတိများတယ်အဲငါဟာထိုးလူထောင်ဘဲကိုအလွန်အတိနေတယ်အဲဆိုတော့ပထမဆိုတဲ့ပုတ်ရှိတယ်ပထမကိုထဆင်လူနဲ့လည်းရေးကြတာထဝန်ပဲလည်းနဲ့ရေးကြတယ်အဲ့ဒီထဝန်ပဲနဲ့ရေးတဲ့ခါမှာပထမကိုအဲ့လိုဂျိတ်မပါတဲ့ထဝန်ပဲနဲ့ရေးရတယ်အခုဒီမှာတော့ကိုဂျိတ်ပါတယ်နော်ဂျိတ်ပါရင် तू ကတန်တလင်းချင်းနဲ့ထအောင်ပဲဆင့်ထားတာဖြစ်တဲ့အတွက်ကြောင့်မို့စလုံးနှလုံးဆင့်ဖြစ်တော့ကို तू က အထလို့ဖတ်ရင်ဒါပေါ့ဆဆန်ကြီးဖြစ်နေအထလို့ဖတ်ရမယ်အမှန်ကရှိခုကိုပါဠိလိုအထလို့ခေါ်တယ်ကျောင်းနေတော့ရှစ်တန်းရောက်တော့ဘယ်နှတန်းဘာတန်းလို့ပြောတော့အဲအထမရန်အဲအထမရန်မဟုတ်ဘူးအထမရန်အဲအဲ့ဒီမှာလိုပဲဒီမှာလည်းပဲအထင်ကနော်ပြီးတော့တခါတမန္နာဂတံလို့ဒီလိုဖတ်ရမယ်နော်တရမရနငယ်နှလုံးစင်ရေးချရယ် အဲမအောက်ကပတ်စောက်ထက်ထည့်ပြီးတော့ယွတ်လေရှိကြတယ်ဘုန်းကြီးဘုန်းကြီးတွေတချို့ဘုန်းကြီးတွေအဲ့လိုပဲယွတ်လေရှိတယ်တံပန္နာကတံလို့ယွတ်လေရှိကြတယ်ဒါအဲ့ဒါကလည်းပဲမမှန်ဘူးဒါတော့တမန္နာကတံလို့ဒီလိုရှိရမယ်ဒါကြောင့်မို့အထင်ကတမန္နာကတံအင်္ဂါ၈ပါးနှင့်ပြည့်စုံသောဆိုတဲ့အဓိပ္ပာယ်ရှိတယ်ဥပောတထသီလံဒါတော့ဥပုတ်သီလပေါ့လေဓမ္မံယာစာမိအနုဂဟံကတ္တဝါသီလံဒေထ မေဘန္တေဒါတပိတော်ကိုချီးမြှောက်ချီးမြှောက်ခြင်းပြုပြီးတော့တီလနော်ရှင်ပါတီလပေးတော်မူပါလို့ဒီလိုတောင်းတာဒါသုံးခါဆိုရမှာဖြစ်တဲ့အတွက်ကြောင့်မို့ဒုတိယံပိအဟံဗန္တိတိတရဏေနတဟတတိယံပိအဟံဗန္တိတိတရဏေနတဟစသဖြင့်ဆိုရတယ်အဲ့ဒီမှာလည်းပဲဒုတိယံပိနဲ့တတိယံပိလည်းပဲပိပိတတဆိုဖို့အရေးကြီးတယ်အခုဟာက ဒီဗုဒ္ဓဘာသာကျင့်သုံးမှုကိုအခြေခံကစပြီးတော့လုပ်နေဖြစ်လို့ဘာဖြစ်ဖြစ်မှန်မှန်ကန်ကန်လုပ်တတ်ရင်ကောင်းတာပဲအဲ့ဒီမှာလည်းပဲဒုတိယမိတတိယမိနဲ့အဲ့လိုလုပ်လို့ရှိတယ်နော်ဒုတိယပိလို့မဆိုဘဲနဲ့ဒုတိယမိနဲ့တတိယမိနဲ့ဆိုကြရမှာမဟုတ်လားအဲ့ဒီခါမှလည်းပဲသတိထားမနဲ့ပတ်ဆောင်နဲ့ဆင့်ထားတာ နော်ဒုတိယပိတတိယပိတခါဗမာကသိပ်ပေါ့ဒုတိယတတိယနဲ့ခါဆိုရပြန်တယ်ဟမ် ပထမဒုတိယတတိယနော်ဟုတ်လားမဟုတ်ဘူးတောင်းမှုလုံးညစ်တင်ပါတယ်နော်ဒါကြောင့်မို့ဒုတိယံပိအဟံဗန္တိတတိယံပိအဟံဗန္တိအဲ့ဒီလိုအာပိပိတသဆိုတတ်ဖို့ကောင်းတယ်အာဘယ်လိုဆိုသူဒါဖြစ်တာပဲဖျားလို့ဒါဟိုငင်းကြက်ထုတ်ရင်လည်းပဲအင်းဖြစ်တော့ဖြစ်တာလို့ပြောပါပါနော်ဒါပေမဲ့လို့ အင်္ဂလိပ်လိုအင်္ဂလိပ်စကားပြောတဲ့ခါကျမပီမတာပြောရင်ဘယ်နဲ့နေမလဲဟုတ်လားဟိုပီပီတော့ပြောတတ်တဲ့လူတွေကသူကလည်းပြုံးလိမ့်မယ်နော်ရေးလိမ့်မယ်အဲထိုးတူပေါ့ပါဠိပါဠိလည်းမပီမပီမပီမတာဆိုရင်ပါဠိတတ်တဲ့ဘုန်းကြီးတွေကစိတ်ထဲကတော့နည်းနည်းပြုံးကျင်နေကြတယ်ဒါကြောင့်မို့ဒုတိယံပိအဟံဗန္တိတတိယံပိအဟံဗန္တိလို့ဒီလိုဆိုရအဲပြီးတော့နမောတတဘဂဝတော်အရဟတော်သမ္မာသမ္ဗုဒ္ဓတကတော့ဟိုနေ့ကပြောခဲ့တဲ့အတိုင်းပေါ့ ပြီးရင်ဗုဒ္ဓံတရဏံဂစ္ဆာမိဓမ္မံတရဏံဂစ္ဆာမိတံဃံတရဏံဂစ္ဆာမိတကဒုတိယံပိနော်တတိယံပိသွားရောအဲ့ဒီနောက်၈ပါးသီလတိခါဘုတ်၈ပါးတဲ့ပထမတိခါဘုတ်က၅ပါးသီလတုန်းကနဲ့အတူတူပဲပါတော့ပါဏာတိပါတာဝေရမဏိတိခါပဒံတမာတိယာမိဒါပါတော့ တတ္တဝါတို့ဤအသက်ကိုတတ်ချင်းမှရှောင်ခြင်းရရှောင်ခြင်းကြောင့်ဖြစ်တဲ့သိခါပုဂ္ဂိုလ်စောက်တည်ပါ၏ဒုတိယသိခါပုဂ္ဂိုလ်ကအဒိဏာဒါနာဝေရမဏိသိခါပဒံတမာဓိယာမိဒါကဒီဥစ္စာရှင်ကရှော့ရှော့ရှူရှူမပြီးတဲ့သူမြပစ္စည်းကိုယူလာနော်ခိုးယူတယ်တိုက်ယူတယ်လင်းယူတယ်မသိလိုက်မသိပါယူတယ်အကုန်လုံးပေါ့လေ အဲ့လိုယူခြင်းမှရှောင်ခြင်းကြောင့်ဖြစ်တဲ့သိက္ခာပုဒ်ကိုစောင့်တည်ပါ၏တတိယသိက္ခာပုဒ်ကြတော့ထူးသွားပြီဟိုငါးပါးသီလတော့ငါကာမေတုမိစ္ဆာစာရာလို့ဒီလိုဆိုတယ်အခုရှစ်ပါးသီလကြတော့အဗျမစရိယာဝေရမဏိသိက္ခာပဒံတမာတိယာမေအဲ့ဒီမှာလည်းပဲပြောချင်တာတခုရှိတယ် မြန်မာဘာသာမှာ ရပင်းနဲ့ရရစ်ကို အတူတူအတန်ထွက်တယ်ဆိုပါတော့မရပင်းလည်းပဲမြပဲမရရစ်လည်းပဲမြပဲဒါဗမာဘာဗမာဗမာဆိုရင်တော့ဟုတ်တယ်မြန်မာဘာသာမှာဆိုရင်ဒီတိုင်းပဲထွက်တယ်ဒါပေမဲ့လို့ရပင်းဆိုတာရပလက်ရရစ်ဆိုတာကရကောက်အမှန်ကရကောက်နဲ့ဆင့်တာမှာရကောက်ကသူ့အတမ်းမနေဘဲနဲ့ခွေသွားပြီးတော့ရရစ်ဖြစ်သွားတာ ဟုတ်လားရပင်းကလည်းရနဲ့ဆင်းလိုက်တာပဲဆင်းလိုက်တဲ့ခါမှာ तू ကအသွင်နည်းနည်းလေးပြောင်းသွားပြီးတော့ရပင်းဖြစ်သွားတယ်ဒါပထမဆုံးကြောက်စာတွေမှာတော့တခါလဲရဆိုရအတိုင်းဆင်းတာပဲအဲနောက်တဖြည်းဖြည်းနဲ့အရေးသားပြောင်းလဲလာတဲ့ခါကျတော့ရဗမာလူရပင်းဖြစ်သွားတယ်ထို့တူပဲရရစ်ကလည်းပဲရကောက်တဲ့ဟိုနဲ့ဆင်းတာပဲဆိုတော့ပါဆောင်နဲ့ရရာကောက်နဲ့ဆင်းလိုက်မယ်ဆိုရင်အောက်ကရာကောက်ပဲအဲ့ရာကောက်ကတဖြည်းဖြည်းနဲ့ကောက်သွားကိုယ်သွားပြီးတော့ရရစ်ဖြစ်သွားတယ်အဲ့တော့ရာကောက်ကို အတန်ထွက်တဲ့ခါမှာပါဠိမှာအတန်ထွက်ရရလို့ထွက်ရတယ်ဟုတ်လားရလို့ဘယ်တော့မှမထွက်ရအောင်ပါဠိဘာသာအနေနဲ့ဖတ်ပြီဆိုရင်အဲ့ဒါကြောင့်မို့ဗတ်တချိုင်းနဲ့ရနဲ့တွဲလိုက်ရင်ဗျလို့ထွက်မလားဗရလို့ထွက်မလားနော်အင်္ဂလိပ်အင်္ဂလိပ်စလုံးနဲ့ဖလှယ်ကြည့်လိုက် BRA ကိုဘယ်လိုထွက်ကြမလဲ BRA ကိုဗျလို့ထွက်ရင်ဘယ်နဲ့လဲဒါသေချာမှားတာပေါ့ဟုတ်ကလားထို့အတူပဲပါဠိမှာလည်းပဲ အဗြဟ္မစရိယာလို့ဒီလိုဖတ်မှာဒါမှန်မှန်ကန်ကန်ရတယ်အဲ့ဒါဗာတိချက်ရရစ်တွေ့တဲ့ရဗာတိချက်တင်မဟုတ်ရရစ်တွေ့တဲ့ဟိုမှာဆိုရင်ဟိုပါဠိမှာဆိုရင်ရတန်ထွက်ပြီးတော့ဖတ်ရမယ်ဆိုအဲ့ဒါမှတ်ထားရမယ်ဟိုရပလက်တန်နဲ့ဖတ်ရင်ဒါပါဠိမှာဒါလွဲတယ်ဒါပေမဲ့လို့ဗမာနိုင်ငံမှာကနှုတ်ကတက်နေပြီအပြမစရိယာဟမ်အဲ့တော့ကိုကလည်းအေးအပြမစရိယာပဲခြားပေးလိုက်တော့တယ်နော် အဗြဟမစရိယာဆိုရင်ပဲလူတွေလည်းမဆိုတတ်ဘူးအဲ့လိုလည်းဖြစ်တတ်တယ်ဒါပဲလို့မှန်မှန်ကန်ကန်ဆိုကြပါတယ်ဆိုရင်တော့အဗြဟမစရိယာဝေရမဏိတိခါပဒံတမာတိယာမိလို့ဒီလိုဆိုရမယ်ကာကြီးရရစ်လုံးကြီးတင်ရပလက်ရေးချဘယ်လိုဖတ်ကြလဲအဲအဲ့ဒီကျတော့ကရိယာလို့ဖတ်တယ်နော်အဲ့ဒါကျတော့မှန်းနေကြတယ် ကြည်ရလို့မဖတ်ဘူးဟုတ်လားနော်ကရိယာလို့ဖတ်ဟုတ်လားအေးအဲ့ဒါတော့မဆိုးဘူးထို့တူပဲဒီမှာလည်းပဲအဗြဟ္မစရိယာဝေရမဏိသိက္ခာပဒံတမာတိယာမိအဲ့တော့ငါးပါးသီလတုန်းကကာမိတုမိစ္ဆာစာရာဟောသူများအိမ်ယာသူများသားများပြမခြင်းမှရှောင်ခြင်းပါတယ်အခုဒီကြတော့အဗြဟ္မစရိယာမမွန်မြတ်တဲ့အကျင့်ပေါ့လေ နော်ဒါမမွန်မြတ်သောအကျင့်ဆိုတာမေထုံအကျင့်ကိုခေါ်တယ်ဒါကြောင့်မို့ဒီဥပုပ်ဆောင်ထားတဲ့ပုဂ္ဂိုလ်များမှာဆိုရင် အကယ်၍အိမ်ထောင်ရှိတဲ့ပုဂ္ဂိုလ်များမှာဆိုရင်ဒါတခြားစီနေကြရတာပေါ့လေအိတ်ကြရတယ်ဒီဒီဟိုမေထုံမှုကိုပါရှောင်ကျင်ရငါးပါးတိလဆောက်တည်ထားတဲ့ပုဂ္ဂိုလ်မှာအာမိမိအာအိမ်ထောင်အိမ်ထောင်နဲ့ဟိုအတူနေတာဒါကိစ္စမရှိဘူး အပြမစရိယသိက္ခာပုဒ်ကိုစောက်တည်ထားတယ်ဥပုပ်သီလကိုစောက်တည်ထားတယ်ဆိုရင်တော့ဟိုဘုန်းကြီးတွေနေသလိုပဲဒါနေရမှာပေါ့လေအဗြဟ္မစရိယဗြဟ္မဆိုတာမြတ်တယ်ဆိုတဲ့အဓိပ္ပာယ်လည်းရှိတယ်ဗျမာဆိုတဲ့အဓိပ္ပာယ်လည်းရှိတယ်ဗျမာတွေနေတယ်ဆိုတော့ဗျမာတွေကဒီကာမဂုဏ်ဆိုတာဗျမာတွေမှာမရှိဘူးကာမဂုဏ်မှကင်းစင်ပြီးတော့နေတယ်အဲ့တော့မြင့်မြတ်တဲ့နေခြင်းမျိုးမြင့်မြတ်သောအကျင့်လို့ဒီလိုဆိုရအဲ့လိုမဟုတ်တဲ့အကျင့်ကိုအ ဗြဟ္မစရိယဒီလိုခေါ်တယ်သတုထကတော့ဘာတော့မုတာဝါဒဝေရမဏိတိတ်္ခပဒံတမာရိယာမိဒါကလိန်ပြောခြင်းမှရှောင်ကျင်တာပင်စမကသူရာနော်သူရာမဟုတ်ဘူးနော်သူရာမေရယဟလားမေရယလို့လည်းမဖတ်နဲ့မေရယလို့ဖတ်မှဒါမှန်တယ်သူရာမေရယမစ္ဇ ပမာဒတ်ဌာနာအဲ့ဒီမှာထိုင်မယ်ကြိတ်နေပဲသူရာမေရယမစ္ဆပမာဒတ်ဌာနာဝေရမဏိတိခါပဒံတမာတိယာမိမရဲ့ဇာခွဲနှလုံးစင်နာရဲ့ကိုဘယ်လိုဖတ်တယ် MI MIZZE ဟာမျိုးလို့ဖတ်ရမယ်ဟုတ်လားရရတမပါစီရဘူးအဲ့ဒါဆိုလို့လားဗမာကအဲ့ဒီဟာကြဝင်ထည့်ပြန်ရောတို့ဗမာဖတ်တဲ့ပါဠိကအလွဲတွေအလွန်များတယ်ဟမ် မစ္စည်းမဆိုရင်ဘယ်လိုဖတ်လဲမြစ္စည်းမေတ္တာရောအဲမေတ္တာလို့ဆိုဒီမှာလည်းမြစ္စလို့တာထွက်ကြတာနော်အဲ့တော့သူရာမေရယမစ္ဆပမာဒဌာနာဝေရမဏိတိခါပဒံတမာတိယာမိအဲ့ဒါနားလည်အောင်လေမှန်မှန်ကန်ကန်ရအောင်လို့ကြက်ထားကြဖို့ကောင်းတယ်နော်အခုအခုသီလပေးတဲ့ခါမှာဒီတိခါဖို့ကြရင်တချို့တွေမလိုက်နိုင်ဘူး ဟုတ်လားတဝက်တစ်ပြက်နဲ့သူတို့ရက်သွားပြီဟုတ်လားဒါလောက်ကလေးရအောင်လည်းကြက်ထားဖို့ကောင်းတယ်ဘာမှခဲနေမှာမဟုတ်အဲ့ဒါက၅ခုပြီးသွားပြီနောက်တစ်ခုကပါတော့ဝိကာလဘောဇနာဝေရမဏိတိခါပဒံသမာဓိယာမိဝိကာလဝိဆိုတာကမဟုတ်တာမှားတာ ကာလဆိုတာအချိန်မဟုတ်တဲ့အချိန်လွဲမှားတဲ့အချိန်နော်ဟို တရားကျင့်တဲ့ပုဂ္ဂိုလ်တွေအစာမစားတဲ့အချိန်ပေါ့လေအဲ့ဒါကိုဝိကာလလို့ခေါ်တယ်အဲ့တော့ရှင်းရှင်းမှတ်ဖို့ကတော့ဝိကာလဆိုတာနေလွဲအခါပေါ့နေလွဲအခါဆိုတာမွန်းလွဲအစကစပြီးတော့နောက်တနေ့အာယုတက်ထီအောင်ယူရတယ်ဒီမြတ်စွာဘုရားလက်ထက်တုန်းကရက်ယူပုံနဲ့အခုခေတ်ရက်ယူပုံနဲ့မတူဘူးဒါလည်းသတိထားမြတ်စွာဘုရားခေတ်တုန်းကရက်ယူပုံကအာယုနဲ့သွားတယ် ဒီအာယုံဒီနေ့မနဲ့အာယုံကနေစရရဲ့ဟာနောက်တစ်နေ့မနဲ့အာယုံတက်ထီအောင်ဒါတည့်ရက်ပဲအဲ့အခုခေတ်တော့ဘလို့လောက်တော့12နာရီနဲ့သတ်မှတ်တယ်ညတကောင်နဲ့သတ်မှတ်တယ်တကောင်ကျော်သွားရင်နောက်တစ်ရက်ဖြစ်သွားပြီအဲတို့တို့ဟိုမှာဘုရားသာသနာတော်မှာတကောင်ကျော်သွားလေဒီရက်ပဲရှိသေးတယ်နောက်တစ်ရက်မရောက်သေးဘူးဒါကြောင့်မို့ဟိုဘုန်းကြီးတွေဝါဆိုတဲ့ခါမှာဆိုတော့ခုနှစ်ရက်တည်းမလွန်ရဘူးလို့ဘာလို့ဆိုတဲ့ခါကျတော့အဲ့ဒီခုနှစ်ရက်အာယုံမတက်ခင် ပြန်လာဆယ်နိုင်ကျော်မှပြန်လာရသေးတယ်ကိစ္စမရှိဘူးအဲဒါကြောင့်မို့ဒီမှာလည်းပဲဝိကာလဘောဓနာမှာနေလွဲအခါဆိုတာ12နာရီအာနေ့12နာရီကနေပြီးတော့နောက်တစ်နေ့မနေ့အာယုံတက်ထီအောင်အဲ့ဒီအာယုံတက်ဆိုတဲ့အချိန်ကတော့အတိအကျဟိုမူသေးတတ်မှတ်ထားလို့မရအောင်ဟာလား6နာရီအာယုံတက်တယ်9နာရီအာယုံတက်တယ်သို့မဟုတ်9နာရီအာယုံတက်တယ်လို့အတိအကျတတ်မှတ်ထားလို့မရအောင်လအလိုက်အာယုံတက်တဲ့အချိန်နဲနဲနဲနဲနဲနဲပြောင်းတယ် ဒါကအခုခေတ်ဟိုကလည်းပြောရင်နေကဟိုမြောက်ဖက်ရောက်လိုက်တောင်ဘက်ရောက်လိုက်ရှိတယ်မလားအဲအဲ့လိုရှိတော့ကိုအဲ့ဒီနေအလိုက်အဲအာယုံဟာဆိုပါတော့တလကို10မိနစ်လောက်အဲ့လိုကွာကွာသွားတယ်ဒါကြောင့်မို့ဟိုအာယုံအာယုံတက်တာဟာဘယ်လဖြစ်ဖြစ်ဘယ်ရာသီဖြစ်ဖြစ်အဲ9နာရီပဲ6နာရီပဲလို့သတ်မှတ်လို့မရဘူးညောင်နည်းနည်းကွဲခြားမှုရှိတယ် အခုဒီလို high latitude နိုင်ငံမျိုးမှာဆိုရင်ပို့ပြီးတော့ကြွဲကြမှုရှိတယ်နော်အခုဘုန်းကြီးတို့ဗမာပြည်မှာဆိုရင်နေ့တာအရှိဆုံးနဲ့အတူဆုံးဟာတဏှာကြီးပဲกว่าဟိုဒီမှာဆိုရင်အဲ့ဒီတည်းပို့ပြီးတော့กว่าလိုက်ဘာလို့ဆိုဒီက latitude ဘယ်လောက်လောက်ရှိလဲသိလား San Francisco latitude ဘယ်လောက်လောက်ရှိလဲဟိုဒီမပြောတော့ဘူးအဲ့ဒီ40 40ဒါတာမှာပဲရှိတယ်ဟုတ်လားဗမာပြည်မှာရန်ကုန်ဟာဆိုရင် 16လားမသိဘူးရှိတယ်နော်မန္တလေးက21လောက်ရှိတယ်21 22อืมအဲ့တော့ဒါကြောင့်မဒီကြတော့ပူပြီးတော့ကွာအဲ့တော့အာယုံတက်ကိုဒါမှမဟုတ်တိကျပြောလို့မရအောင်အဲ့တော့နေမထွက်ခင်ဝါစာကမအမှတ်တာတော့နေမထွက်ခင်တဏှာကြီးပေါ့ဒါလည်းပဲဟိုတိတိကျပြောမရတော့ခက်တယ်နော်နေမထွက်ခင်မိနစ်90သို့မဟုတ်နေမထွက်ခင်တဏှာကြီး မှအာယုံတက်တယ်လို့ဒီလိုဆိုရတာပဲအာယုံတက်တာသိချာသိရင်တော့မနဲ့စောစောထပြီးတော့အဲ့ဒီအရှိပဲကြည့်ပြီးတော့နော်ရှိပဲကြည့်လို့အဲ့ဒီနီးနီးနီးနီးအယောင်တက်လာတာအာယုံတက်တယ်ခေါ်တာကအာဟိုပါဠိလိုအရုဏဆိုတဲ့ပုဂ္ဂိုလ်အာယုံလို့ဗမာပြန်ထားတယ်မှန်တော့အရုံပဲနော်ဒါမလို့ဗမာစကားအာယုံဖြစ်နေပြီအရုဏဆိုတာကဟိုနီးတယ်ဆိုအဓိပ္ပာယ်လည်းရှိတယ်အဲ့တော့ရောင်နီးအရှိအရှိကနေပြီးတော့ရောင်နီးတက်လာတယ်အဲ့ဒီအဲ့ဒီ အဲ့ဒီအချိန်မှာဒါအာယုံတက်တယ်လို့အေးဒါကြောင့်မို့ဒီမွန်းလွဲအခါကစပြီးတော့နောက်တနေ့အာယုံတက်အတွင်းမစားတာသို့မဟုတ်စားခြင်းမှရှောင်ကျင်ရှောင်ကျင်တဲ့သိက္ခာပုဒ်ကိုဒါဒီအခုဝိကာလဘောဇနာသိက္ခာပုဒ်လို့ခေါ်တယ်စားတယ်ဆိုတော့ကို စားစရာအစာကိုစားတယ်လို့ဆိုလို့တော့ပေါ့ဒါကြောင့်မို့ညနေမှဆိုရင်စားစရာအစာဆိုလို့ဘာမှမစားကောင်းတော့ဘူးနော်ထမင်းမစားကောင်းဘူးဟင်းမစားကောင်းဘူးတိတိမစားကောင်းဘူး တောက်เสียကတော့တောက်လို့ရသေးတယ်ရတဲ့တောက်တောက်เสียရှိတယ်မရတဲ့တောက်เสียရှိအမ်ဖြောရည်ဆိုတော့တစ်တီးဖြောရည်တို့ဘာတို့အဖတ်မပါအောင်စစ်ထားပြီးတော့အဲ့လိုတောက်လို့ရတယ်ဒါစားရင်ပေါ့လေမစားဘဲနဲ့အလကားတော့ဘာမတောက်အောင်ရေပဲတောက်အောင်မစားဘဲနဲ့ဖြောရည်လည်းမတောက်ရဘူးပေါ့အဲဆာလောင်မှုရှိလာတဲ့ကိုယ်မှာတကယ်ဆာလောင်မှုသိလာရင်တော့ကိုမကြီးဖြော်ရည်တို့ဗာရည်တို့ပေါ့လေအဲ့လိုအဖတ်မပါအောင်စစ်ပြီးတော့တောက်လို့ရတယ် အဲ့တော့ကိုနွားနို့တော့ကောင်းလားလာပြန်မယ်နော်ဘာလို့နွားနို့ကအရေးပဲကိုအဲ့တော့နွားနို့ကို အစာလို့သတ်မှတ်ထားတယ်ဒါဘာကြောင့်ဆိုတော့ဒီလူတွေလူဝတ်ကြောင်ပုဂ္ဂိုလ်တွေလောကမှာအစာအဖြစ်နဲ့စားရင်ဒါကိုအစာလို့ပဲသတ်မှတ်လိုက်တယ်အဲ့တော့မနဲ့မှာသမင်းနဲ့ပါနဲ့အစားတယ်အတူတူဟိုအစာအဖြစ်နဲ့စားတာဖြစ်တဲ့တကြောင်မို့နွားနို့ကို food အနေနဲ့သတ်မှတ်တယ်။ဒါကြောင့်မို့နွားနို့ကိုညနေမှာတောက်လို့မရဘူး ဝိနည်းမှာဆန်းတယ်နော်ရုပ်တည်သိရှာလို့မရဘူးဖိတ်ပြန်တာနေနေပြီးတော့ပြောမယ်နော်ဒီဝိနည်းမှာရုပ်တည်ရှာလို့မရဘူးနွားတို့ကြတော့အစာဖြစ်လို့ညံ့နေမတော့ကောင်းဘူးလို့ပြောနွားတို့ကဖြစ်လာတဲ့ထောပတ်ကြတော့ကိုယ်မှာယောဂါရှိရင်ဆေးအဖြစ်နဲ့ဆေးသဘောနဲ့ညံ့နေစားလို့ရနော်အဲ ပြီးတော့ဗါတော့တကားအဲကိုမှဘာယောဂတစ်ခုခုရှိတယ်အစာယောဂရှိတယ်ဗါစားလို့ရတယ်အဲပြီးတော့ပြားရည်ညနေစားလို့ရတယ်အဲအဲ့လိုကြတော့လေရပြန်နွားတို့ကြတော့ဒါအစာဆိုပြီးတော့သတ်မှတ်ထားလို့ဒါမတော့ကောင်းဘူးအဲနွားတို့ကပြည့်တဲ့နှုတ်စီနော်ဒါလည်းမတော့ကောင်းဘူးပေါ့ cheese ဘုန်းကြီးတို့ကတော့ဒါမစားကောင်းဘူးလို့ဗမာနိုင်ငံကတော့မစားကောင်းဘူးလို့ပဲယူတယ်အဲတချို့နိုင်ငံတွေမှာကျတော့လည်းပဲစားကောင်းတယ်ဆိုပြီးစားနေတဲ့နိုင်ငံတွေလည်းရှိတယ်အဲတော့ဒါမှမဟုတ်ခုနပြောလို့လူတွေအစာအာဟာရအဖြစ်နဲ့စားတဲ့ပစ္စည်းဟုတ်မဟုတ်စဉ်းစားကြည့်ရင်သူကအာဟာရအဖြစ်နဲ့စားတဲ့ပစ္စည်းပဲပေါင်းမုန်းနဲ့စားတယ်ဘာနဲ့စားတယ်ဆိုရင်ဒါမစားကောင်းဘူးတစ်သီးနော်ညနေမစားကောင်းဘူးအဲခုနလက်ဖက်ရည်ညံ့တွေတော့ကောင်းလာတဲ့ ဒါဒါကျမကြီးကပြဿနာတစ်ခုထိုးလိုက်တာပေါ့လေနော်အဲ့တော့အဲ့ဒီလက်ဖက်ရည်ကလည်းပဲဟိုအဖတ်မပအောင်နဲ့ဘာလို့ပြုတ်ပြီးတော့တောက်ရင်အမလားမအပ်ဘူးလားဒါစဉ်းစားစရာရှိတယ်အဲ့ဒါမြန်မာမင်းလက်ထက်ကဒီပြဿနာပေါ်တယ်ညနေမှာရဟန်းတော်တွေအာလက်ဖက်ရည်တောက်ကောင်းလားမတောက်ကောင်းလားဆိုတော့ကိုဆရာတော်ကြီးတွေကသာသနာပိုင်ဆရာတော်ကြီးတွေကလူတကာကြီးတွေအမတ်ကြီးတွေဘာကြီးတွေကိုခေါ်ပြီးတော့မေးတယ် လက်ဖက်ရည်ကလက်ဖက်ရည်ကအာဟာရဖြစ်သလားမဖြစ်ဘူးလားအာဟာရကိစ္စကိုပြီးစေနိုင်တယ်ဆိုရင်ဒါကမစားရဘူးမတော့ရဘူးအဲ့ဒီခါမှာအမတ်ကြီးတွေရလျှောက်တာပြီးစေပါလေခင်ဗျာအာဟာရကိစ္စလက်ဖက်ရည်တောက်ထားရင်အစားခံတယ်ပေါ့လေအဲ့ဒီလိုလျှောက်တဲ့ခါကျတော့ဆရာတော်တွေကကောင်းပြီဒါဖြစ်ရင်ညနေမတော့ကောင်းဘူးဆိုတော့ဆုံးဖြတ်ရတာအဲ့ဒါကြောင့်မို့ဗမာပြည်မှာတော့ညနေလက်ဖက်ရည်မတော့ကောင်းဘူးလို့ပဲဒါအများဟိုဝီနီ တင်းတင်းကြပ်ကြပ်လိုက်နာရင်ပေါ့လေဒါမှတောက်ရအောင်အာအတက်ဆင်ပြီးတော့တောက်နေတာလေးလည်းရှိတော့ရှိတော့ပေါ့လေဒါပေမဲ့လို့အဲ့ဒီအဲ့ဒီတုန်းကဖြစ်တဲ့ဖြစ်ရပေါ်မူတည်ပြီးတော့လက်ဖက်ရည်မတော့ကောင်းဘူးလို့ဒီလိုပဲယူဆတယ်ဟုတ်ပါစီမှာရမမမစီကဘာလီမတော့အောင်အဲ့လေအဲ့တော့တီဟိုတို့ယူရီယာတို့မှာကြတော့ညနေပိုင်းလက်ဖက်ရည်တောက်တယ်နော်သူတို့မှာတော့ဒါတောက်ကောင်းတယ်လို့ပဲဒါယူဆပြီးတော့တောက်တယ်နော် ဘာလီရဲ့အရေးပဲဘာလီရေကလည်းပဲသူကအဲ့ဒီဘာလီကဂျုံပဲဂျုံဆိုတော့ထမင်းရင်တလူပဲသွားတာပဲအဲ့ဒါကြောင့်မတောက်ခေါင်းလားအဖတ်မပါအေးအဖတ်မပါပြီပဲလို့အဲ့ဒီနွားနုလို့ပေါ့နွားနုအဖတ်မပုတ်မပါပြီမဲ့လို့မတောက်ကောင်းတယ်လို့ပဲဘာလီရေဟာအဲ့ဒီဘာခေါ်လဲဆန်ဆန်ကဖြစ်တဲ့ရေမျိုးပဲဆိုတော့ဆန်ရေလိုပဲဖြစ်လို့မတောက်ကောင်းဘူးတခါအခုဟိုဘာခေါ်လဲဟိုပဲဟာလေစွာရဘင်းချက်ထုတ်ထားတဲ့ နို့နဲ့တူတယ်မဟုတ်လားအဲ့ဒါတခါဟိုမလေးရှားမှာဘုန်းကြီးရောက်တော့ညနေကြီးကတ်တယ်အဲ့မသူတို့ကပဲကိုယ်ဆရာလုပ်လိုက်သေးတယ်တောက်ကောင်းပါလေတဲ့ဒါကတ်တယ်လူတွေကပဲလေအဲပဲရထုတ်ထားရရေပါလေအာဟမ် soybean milk အဲ soybean milk အဲ့ဒါလည်းပဲဘုန်းကြီးတို့မတော့ကောင်းဘူးလို့ပဲထင်တယ်နော်ရှောင်းထိုင်ရင်ကောင်းဆုံးပဲပြီးတော့ဝီနီမှာတကူရှိတယ် အပ်လေသလားမအပ်လေသလားလို့ဆုံးဆုံးဖြတ်ချက်မချနိုင်မလုံးနဲ့ရှောင်းဟာအဲ့ဒီတန်တရားကလှုပ်ရဲ့အဲ့ဒီလှုပ်လို့ကအဘကတင်နေတယ်အတောင်မှအဘတင်တယ်အဲ့ဒါကြတော့ကိုကအတ္တလားမအတ္တလားမသိဘူးဆိုတော့ဟုတ်လားသို့တော့အတ္တအတ္တသို့တော့ကိုကဟာဒါအချင်းမအမအအလေလားမအဲ့လားမသိမသိဘဲနဲ့ကိုကကဲကွာအအမငါတော့လှုပ်လိုက်တော့မှဆိုလှုပ်ရင်အပ်နေတဲ့ဟာတော့မှအဘကတင်တယ်အောင်ဆိုတော့ဒါတင်းနဲ့ဟိုမလေးစားတဲ့စိတ်ပါသွားလို့အဲ့ဒါကြောင့်မို့အဲ့ဒါတွေကအမှန်တော့ ဟိုမအပ်ဘူးလို့ပဲပြောရမှာအဲ့ဒီဘာလီရေတို့ပါဆိုတယ်ဒါမှမဟုတ်တာလိုက်တယ်မှာမတော့ရလားအဲ့တော့ရေရေရေကြီးတက်တက်တော့မကြီးဖြော်ရေတို့ဘာတို့လို့ပေါ့လေအဲ့ဒါလည်းပဲစစ်ပြီးတော့တော့တံမြာတိရှရပရေတော့သူတို့ပြလိုက်ရေတို့ဘာလို့ဆိုတော့တောက်နေမှာပေါ့ပင်မဲ့ဆိုရင်အဲ့ဒါမလွယ်ဘူးဟုတ်လားဗမာပြည်ပင်မဲ့ကဟွာလေးတွေပါတယ်အဖက်ကလေးတွေပါတယ်အဲ့အဲ့ဖက်မပါအောင်စစ်ပြီးတော့တောက်ရင်ရမှာပေါ့လေအေးအဲ့ဒီလို အဲညနေပိုင်းမှာစတုမတူဆိုတာကြတော့ဟိုဘုန်းကြီးတွေလည်းပဲစားတာတွေ့လိမ့်မယ်နော်ဒါကလည်းပဲဟိုယောဂတစ်ခုခုဗိုက်ယောဂရှိလို့ဘာလို့အားနေတဲ့ယောဂရှိလို့ဆိုပြီးတော့ဆေးသဘောမျိုးစားရတယ်။ဆာယုံနဲ့မစားရဘူး။ဆာရင်ခုနဖြောင်ရည်တွေတောက်ဒါပဲ။ဆာယုံနဲ့ထောညနေမှာထောပမစားရဘူး။ဆာယုံနဲ့ပြားရည်မစားရဘူး။အပြားရည်ဟိုခုနလိုယောဂတကူကူရှိလို့ပြားရည်တောက်မှဖြစ်မယ်ဆိုတဲ့ဟာမျိုးဆိုရင်တော့ ဒါစားတယ်အဲ့တော့ဆေးဆေးသဘောဆေးအဖြစ်နဲ့ကတော့အဲ့ဒီပါတော့อืมထောပတ်တို့စီတို့ပြားရည်တို့တင်လဲတို့ပေါ့လေအဲ့အဲ့ဒါတွေစားကောင်းတာတခါတကြားတကြားလည်းပဲအရေးဖြော်လိုက်ဟောထညက်နော်ထညက်စားကောင်းလားမစားကောင်းဘူးလားဆိုတော့ဝီနီဟိုတင်းတင်းကြက်တဲ့ဆရာတော်တွေကြတော့ကြိုက်မစားရဘူးတဲ့အဲ့ဒါအရေးဟိုကြုံပြီးတော့ထညက်ရေဖြစ်နေကြုံပြီးတော့တောက်ရတယ် တောင်မြို့ဟိုမာကန်းတောင်ကြောက်နေမှာဆိုဆက်ချက်မစားရဘူးဒါကြံတကမစားရဘူးဒီတိုင်းကြိုက်ပြီးတော့ဝါပြီးတော့မစားရဘူးအဲအရေးကြိုပေးတယ်အဲအဲ့ထညက်ရေတောက်อืมအဲ့ဒီလိုအဲ့တော့ဒီတိခါဖို့ကအလွန်ဟိုဘာခေါ်လဲသိစရာတွေများတယ်အဲဒါကြောင့်မို့ကိုကဟိုလူတွေကိုသတိပေးခြင်းတယ်ဝီနည်းနဲ့ပတ်သက်ပြီးတော့ဘာမှသိမွေးပန်ကြနေလို့ကိုသိတာလေးကနည်းနည်းပဲရှိတယ်ဟုတ်လားသိစရာတွေကအများကြီးရှိတယ် အဲဟိုဝီနီးနဲ့နေနေတဲ့ဘုန်းကြီးတွေသူတို့ဘာသူတို့ကြည့်ပြီးတော့ကျင့်သုံးသွားလိမ့်မယ်အဲသူတို့အနေနဲ့အဲဒီလောက်တိုက်တာထီအောင်တော့ဒိုးလို့လို့ရတယ်အဲဒီအဲ့ဒီတိုက်တာလည်းပို့လို့တော့မရဘူးစသည်ဖြင့်ပေါ့လေဒါတွေသိတော့သူတို့ဘာသူတို့ဒါကျင့်သုံးသွားလိမ့်မယ်ဟောပြီးတော့နောက်တစ်ခုရှိတယ်ညာချင်းတုပ်ဆိုတာရှိတယ်အဲဗမာပြည်မှာစားကြတယ်ညာချင်းတုပ်ဆိုတာသိတော့မဟုတ်လားဟိုဂျင်းတက်တက်ရဲ့အဲဗာလဲကြက်သွန်ရဲ့နှမ်းမဟုတ်ဟောပါကလဲစီရဲ့အဲပြီးတော့ဗာတော့ တမယာရေပေါ့ညှို့တော့အဲ့ဒါညာချင်းတို့ဆိုတော့စားတာအမှန်တော့အဲ့ဒါလည်းမစားကောင်းဘူးပဲအစာလူစားကြတာဟုတ်တယ်ခေါ်လားဒါအစာဖြစ်သွားပြီတော့တကယ့်ကိုဟိုဘာကလဲကြက်သွန်စားမှကို့မှာပြော့မဲ့ယောဂါမျိုးရှိရင်တော့အဲ့လိုအတုပ်ဖော်ခွဲနဲ့ကြက်သွန်ကြီးစသည်ဖြစ်ပေါ့လေစားရင်တော့ဖြစ်ဖို့ရှိပါတယ်ဒါဒီလိုမဟုတ်ရင်တော့ညာချင်းတို့ဆိုတာလည်းပဲဒါမအပ်ဘူးပဲအခုခေတ်ကျတော့ လူတွေကလည်းပဲတော်ခက်တယ်နော်လူတွေကတရားတရားရှိလာပြီဆိုရင်ပဇွန်ကြောက်ကလေးပါလေးလဲသူတို့ကထည့်လိုက်တာပဲအဲ့ဒါဒါတွေထည့်ပဲတာပြီးတော့မအပ်တော့တာပေါ့အေးကောင်းပြီအဲ့ဒါကြောင့်မို့ဝိကာလဘောဇနာဆိုတာအမှန်တော့ညနေပိုင်းမှာဘာမှမစားအကောင်းဆုံးပဲပေါ့နော်အရေးအရေးလည်းပဲခုနလိုအဖတ်မပါတဲ့အရေးမျိုးကိုတောက်ဒါနောက်တစ်နေ့တည်းအောင်အဲ့တော့ဝိကလဘောဇနာသိခါဖို့စောင့်ထိန်တာဟာ ။ခမင်းမစားဘဲနဲ့အငတ်ခံတဲ့သဘောလားတဲ့နော်။ဘာအတွက်ဘာလို့ဆောင်ထင်းရတာတုံးတဲ့။ဆိုတော့ကိုညနေပိုင်းစားမယ်ဆိုရင်ကိုယ့်အကိုချက်ပြုတ်မယ်ဆိုရင်ချက်ရပြုတ်ရတဲ့အချိန်ရှိတယ်။အဲ့လိုအချိန်ကုန်တာရှိတယ်။စားတော့လည်းပဲစားတဲ့အချိန်ကုန်မြန်တယ်။ဆိုတော့တရားနှလုံးသွင်းဖို့ရာတရားအထုဖို့ရာ အချိန်နည်းသွားတယ်။ဟုတ်လားကိုကဥပုသ်ဆောင်ပြီဆိုရင် ကုသိုလ်ကုသိုလ်တရားကိုတတ်နိုင်တယ်မြတ် ရအောင်ယူဖို့ဆိုတော့ဥက္ကဋ္ဌစောင့်ကြတယ်ကိုယ်စိတ်ဓာတ်ကိုတတ်နိုင်သမျှဒီစင်ကြယ်အောင်ဆိုပြီးတော့ဥပုသ်စောင့်ကြတယ်ဆိုဒီအစအစနေမယ်ဆိုရင်ဒီအစအတွက်ကလည်းအစမှာတတ်မြတ်တတ်တတ်နဲ့တက်တဲ့သဘောပေါ့ဟုတ်လားဒါလည်းပဲရှိတယ်ချက်ရပြောရလို့အချိန်ကုန်တာရှိတယ်ဆေးရကြောအစတော့အချိန်ကုန်တာရှိတယ်အဲလိုကိစ္စနည်းဖို့နဲ့အစနဲ့ပတ်သက်ပြီးတော့တဏှာမဖြစ်ဖို့ဒါအတွက်အာညနေမစားတာ စဉ်းစားကြည့်တာဘုန်းကြီးတွေညနေပါစားရင်လူတွေပဲနေပန်းနေနေမလဲဟမ်ညနေလည်းတစ်ခါဆုံးကရအောင်မယ်မနေ့လည်းဆုံးကအောင်မယ်ဆိုတင်းတင်းလုံးဒါနဲ့အချိန်ကုန်တော့မှာနော် အေးဒါမှမဟုတ်မြတ်စွာဘုရားလက်ထက်ကဒီအကျင့်ကောင်းကျင့်နေတဲ့ပုဂ္ဂိုလ်တွေအနေနဲ့ညနေပိုင်းမစားမှုကိုရှောင်ကျင်ကြပြီးတော့လည်းပဲဟိုညနေပိုင်းအစာဆိုတာကကောင်းကောင်းမွန်မွန်ချက်ပြုတ်စားလေရှိကြတယ်ဟုတ်လားအစာဝလာတဲ့ခါကျတော့ဟိုခံစားမှုသဘောတွေပေါ်လာကိလေသာ ကာမဂုဏ်စိတ်ဓာတ်တွေပူပြီးတော့ဖြစ်လာတယ်အဲအဲ့ဒါကြောင့်မို့လဲပဲအဲ့လိုကိလေသာကာမဂုဏ်စိတ်ဓာတ်တွေ နဲနေနေမြနဲအောင်သို့မဟုတ်မဖြစ်အောင်ဆိုပြီးတော့ညနေစာစားမှုကိုလည်းပဲရှောင်ကျင်ရတယ်အဲ့တော့ဥပုသ်ဆောင်ပြီဆိုရင်တော့ဒါဟာဟိုရှောင်လွှဲလို့မရတဲ့သိက္ခာပုဒ်တစ်ခုပေါ့ဥပုသ်လည်းဆောင်ကျင်တယ်ညနေစာလည်းမစားတာလည်းမဖြစ်နိုင်ဘူးဆိုရင်တော့တော့ခက်တယ်ဥပုသ်ဆောင်ပေါ့ခုနမသီလဆိုပြီးတော့တချို့လည်းစောင့်ကြဒါဝိကာလဘောဇနာနောက်တစ်ခုကပါလဲနော် နစ္စဂိတဝါဒိတစသည်ဖြင့်ရှိအဲ့ဒီသခါဘုကတော့အရှိကြီးဆိုတော့ပို့ပြီးတော့လူတွေမရတာဟောနော်ကိုယ့်ကိုယ်ဆိုနေတဲ့တရားဓမ္မတိတ်မရှိဘူးတင်တော်ရှားတယ်နစ္စဂီတဝါဒိတဝိတူကဒတနမာလာကန္ဓဝိလေပနဓာရဏမန္ဒနဝိဘူတနဌာနာ ဝေရမဏိတိခါပဒံသမာဓိယာမိတဲ့အဲ့ဒါနစ္စာတဲ့ဘာလို့နစ္စာဆိုတာကတာကိုနစ္စာခေါ်တယ်ကိုကိုယ်တိုင်ကတာဖြစ်စေ သူမြောက်ကိုကခိုင်းတာဖြစ်စေတော့ဒါကိုနစ္စာဂီတဆိုတာကဘာလဲဂီတတော့ဗမာစကားကိုဖြစ်နေပါလေနော်တီးတာမှုတ်တာနော်အဲအဲပြီးတော့ဟို ဂီတဆိုစကလုံးရအတိပ္ပယ်ကတော့ဟုတ်တယ်တချင်းဆိုတာဆိုတာကိုဂီတခေါ်တယ်ဒါတီဆိုတီးမှုတ်တာပေါ့အဲဂီတကတီချင်းဆိုတာဟုတ်တယ်နော်ဝါဒိတကတီးမှုတ်တာအဲ့တော့နိစ္စဂီတဝါဒိတဒါကြောင့်မို့ကခြင်းတီဆိုခြင်းအဲကျူရိယပစ္စည်းတီးမှုတ်ခြင်းဒါကိုကိုယ်တိုင်လုပ်ပြီးဖြစ်စေသူများကိုခိုင်းပြီးဖြစ်စေပေါ့နော်နိစ္စဂီတဝါဒိတဝိတုကဒတနာ အမှန်ကတော့ဝိတုကပြဿနာကနှစ်ပုဒ်ကိုတစ်ပုဒ်ထဲတွဲထားတယ်နော်တကယ်ဆိုရင်တော့ဝိတုကပြဿနာကို တွဲဆိုရမယ်ဒါအခုဟာကဘုန်းကြီးကအရှိကြီးကိုဖြတ်ပြီးတော့ချပေးတာဆိုတော့ကိုနိစ္စဂီတာဆိုတော့လူတွေကလည်းပဲနိစ္စဆိုဘုန်းကြီးကဂီတာဆိုရင်ဂီတာဆိုရင်အဲ့လိုလိုက်ဆိုကြတာနော်ဝါဒိတာတခါဝိတုကပြဿနာကြတော့အမှန်တော့ကိုကချပေးချင်တာကဝိတုကပြဿနာလို့ချပေးချင်တယ်ဒါပေမဲ့ရှင်းသွားတယ် ဟုတ်လားနှလုံးလေးနှလုံးနှလုံးလောက်လိုက်ဆိုရတယ်သုံးလုံးလိုက်လိုက်ဆိုရတယ်အလွယ်6လုံးဆိုနည်းနည်းခက်သွားတယ်ဒါကြောင့်မို့ဖြတ်ပြီးတော့ပဲချပေးတယ်ကွာဝိတုကဒသနာနဲ့ဒါမျိုးလို့တကယ်ကတော့ဝိတုကဒသနာဆိုတာကနှစ်ပုတ်ကိုတွဲထားတဲ့တစ်ပုတ်ဝိတုကဆိုတာကဘာလဲဆိုတော့ဟိုညှောင့်တကျင်ဆိုတဲ့အဓိပ္ပာယ်ရှိတယ်ဆူးဆိုပါတော့ဟိုသာသနာတော်ရဲ့ဆူးညှောင့်တစ်ဖွဲ့ဖြစ်တယ်ကုသိုလ်ကုသိုလ်ရဖို့အတွက်ဆူးညှောင့်တစ်ဖွဲ့ဖြစ်တယ်ဒသနာဆိုတာကကြည်တာ အဲ့တော့သာသနာတော်ရဲ့ဆန့်ကျင်ဘက်ဖြစ်တဲ့ဖရာအဆုံးမတော်နဲ့ဆန့်ကျင်ဘက်ဖြစ်တဲ့ဖီလာကန့်လန့်ဖြစ်တဲ့ကြီးစုမှုကတာကြီးစုတယ်နော်နားထောင်မှုဒါလည်းပါသွားတာပေါ့လေအဲ့ဒါကိုဝိတုကဒတနာမာလာကန္ဓမာလာဆိုတာကပန်းကန္ဓဆိုတာကနန္တာအဲ့ဒီနေရာမှာမာလာ ဆိုတာကဟိုနောက်ကဟိုနဲ့တွဲပြီးတော့ဒါရဏနဲ့တွဲပြီးပြောလို့ရှိတယ်ပန်းပန်တာပေါ့လေဟာဒါကတော့အလွန်ရှင်းရှားပါလေအဲပန်းပန်တယ်ကန္ဓနန္ဒာဆိုတာကဒီနေရာမှာတဲ့ဟိုအနေရွတ်တွေဘာတွေရှိတယ်နော်ကြောက်ပုံမာတွေဘာတွေရှိတယ်ဆိုအဲ့ဒါလေးကိုဖြည့်တာဟာဘာခေါ်လဲတော့မသိဘူးခုခေတ်အဲ့ဒီလိုနန္ဒာတဏခါပြစ်ပြစ်ပေါ့တဏခါပြစ်ပြစ်နဲ့အဲ့ဒီလိုနေရာလေးကိုဖြည့်တာမျိုးကိုဒါနန္ဒာလိမ့်တယ်လို့ဟုတ်လားဒီလိုဒီလိုခေါ်တယ် ဝိလေပနဆိုတာကကိုမာဒီအနံ့ကောင်းကောင်းရဖို့နော်ဟိုဘာကောင်းလဲ skin အယောင်လေးကောင်းဖို့အခုခေတ်ဒီပါလေးပါတယ်အနီလေးတွေထုတ်တာလေအဲ့ဒါမျိုးတွေကိုဝိလေပနလို့ခေါ်တယ်နော်ဟိုနှခမ်းဆိုးတာတို့ဘာလို့ဒီထက်အကုန်ပါသွားမှာပဲဟုတ်လားအာရေမွေးသုံးတာတို့ပေါင်တာလိမ့်တာတို့ဘာလို့စသည်ဖြစ်မှာလဲဒါတွေအားလုံးဟာဒီဝိလေပနထဲမှာပါသွားမှာနော်ဒါကြောင့်မို့ဥပုသ်စောင့်နေတဲ့အခါမှာပန်းလည်းမပန်းနဲ့ နတ်လာလဲဘာဘာလဲတဏခါတွေဘာတွေလဲမလိမ့်နဲ့နော်ရေမွှေ့လဲမသုံးနဲ့ပေါင်တာမလုံးနဲ့ဘာအကုန်ပေါ့လေအဲ့ဒီအမျိုးသမီးတွေသုံးနဲ့အလှအလှသုံးနဲ့ပစ္စည်းမှန်တယ်များဒါဘရိတ်ခဏချထားပေါ့အဲ့ဒါနိစ္စဂီတဝါရိဒဝိတုကဒတနမာလာခန္ဓဝိလိပနဓာရဏမန္တနဝိပုတနာအဲ့တော့မဒါအားလုံးအားလုံးပြောရင်ခုနဟာတွေပါပဲဟုတ်လားအဲ့တော့ဆက်ပြန်မှုသုံးကောင်းလားမသုံးကောင်းလား အဲဒီနိုင်ငံမှာတော့ဘုန်းကြီးတွေလည်းဆပ်ပြမဟုတ်ပဲသုံးတာပဲနော်ဆိုတော့ဒီဆရာတော်ကတော့ဆပ်ပြမွေးလည်းမတိုက်ကောင်းဒုက္ခပဲဟမ်ဆပ်ပြမွေးလည်းမတိုက်ကောင်းဘူးတဲ့နော်အဲ့တော့ဥပုသ္စောင့်ရင်တော့ကိုယ်တဲ့ဒါရှောင်ဖို့ကောင်းတယ်တဲ့သို့တော့ဒီနေရာမှာဆရာတော်ကဘာပြောလဲဆိုတော့ဒီကိုနဲ့မကောင်းလျင်တဲ့နော်ယဟန်များ ကိုနတ်မကောင်းလျင်နတ်သာကိုခွင့်ပြုထားတယ်တဲ့မြတ်စွာဘုရားကကိုနတ်မကောင်းရင်တော့နည်းနည်းပါးပါးပေါ့လေအဲလိုနတ်သာရေမိုးလို့သတ်ပြလို့ခွင့်ပြုထားတဲ့အတွက်ကြောင့်မို့တဲ့ဥပုပ်တယ်များလည်းပဲအဲကိုအနတ်မကောင်းဘူးဆိုရင်တော့ကိုအဲ့ဒီအနတ်ကာကွယ်ဖို့ရသုံးကောင်းတယ်ပေါ့လေအဲသုံးသုံးရင်အပြစ်မရှိဘူးလို့ဒီလိုပဲယူဆတယ်နည်းနည်းတော့တော်သွားတယ်ထင်နော်ဟိုကိုကိုနတ်ကသူများကိုဟိုအနှောက်ယှက်ဖြစ်စေမှာစိုးရင်ပြီးတော့ ဆက်ပြောင်မှုတိုက်တာမျိုးကတော့မဆိုးဘူးထင်ပါတယ်ဟိုတာယာမှုနဲ့နော်တာယာမှုနဲ့ဟိုကိုယ်ခန္ဓာကိုယ်ကမှုနဲ့အနံလေးထွက်စေခြင်းလို့သူများညှက်သက်စေခြင်းလို့ပေါ့လေအဲ့ဒီလိုသဘောနဲ့ဟိုတွေ့တံမှုစိတ်ထားမျိုးနဲ့တုံးမယ်ဆိုရင်တော့ဒါမတော်ဘူးပေါ့ဩငါငါရဲ့ချွေးနကိုနကသူတို့မနှိမ့်သက်ပါသေးနဲ့သူတို့ကအနှောက်အယှက်မဖြစ်ပါသေးနဲ့ဆိုတော့အတိပ္ပယ်မျိုးနဲ့တိုးရင်တော့ ခွင့်ပြုကောင်းတယ်လို့ထင်တာပဲနော်ကောင်းပြီအဲ့ဒါကခုနှစ်ခုမြောက်သိခါပေါ့နော်နေသဂီတဝါဒိတဝိတုကတတနာမာလာကန္တဝိလေပနဓာရဏမန္တနဝိပုဒနာဌာနဝေရမဏိသိခါပဒံတပါတိယာမိနောက်ဆုံးရှိခုမြောက်ကပါတော့ဥစ္စာတယနမဟာတယနဝေရမဏိသိခါပဒံတမာတိယာမိဥစ္စာတယနဥစ္စာဆိုတာမြင့်တာ တယနာဆိုတာအိယာနော်အိယာနေရာပေါ့လေအဲမြင်သောနေရာနော်မြင်သောအိယာဥစ္စာတယနာမဟာတယနာဆိုတာမြတ်သောအိယာမြတ်သောနေရာဒီလိုနှမျိုးခွဲတယ်မြင့်တာနဲ့မြတ်တာနဲ့မြင့်တယ်ဆိုတော့ဘလောက်မြင့်ရမှာတော့တဲ့ဘလောက်မြင့်တာကိုဥစ္စာတယနာလို့ခေါ်လဲတဲ့ဘုန်းကြီး retreat သွားတဲ့ခါကျအခုလာဖိုရ retreat မှာဂရေကြီးနဲ့အိတ်တာဆိုတော့တချို့ကယောဂီတွေကမေးတယ်အဲ့ဒါလေနော်ဥစ္စာတယနာမဟာတယနာတိခါဘုန်းနဲ့အဲ့ဒါလေဘယ်နဲ့နေတော့နဲ့ ဝါဒီနိုင်ငံတော့ကိစ္စကြီးမထင်ပါဘူးလို့ပြောရတာပေါ့ဗမာပြည်မှာဆိုတော့ဒါအိတ်ကွားမှုလို့ငါပြောမှာပါလားကတိကြီးတော့အိတ်လာဟုတ်လားဒီနိုင်ငံမှာတော့ဒါကဘာခေါ်မလဲဟိုစတန်ဒတ်လို့ဖြစ်နေတာပေါ့လေဒီဒီလောက်ဒီလောက်ကလေးဟာ luxury လို့မဆိုနိုင်ဘူးပေါ့ဟုတ်လားအဲ့တော့စာမဆိုထားတာကတော့ကိုဒီဟိုကတင်ဆိုရင်ခြီရှိတယ်မလားခြီတော့ခြီတော့တထောင်းတွားနဲ့ခြီတဲ့မြင့်တဲ့ကတင်မျိုးကိုဒါ မြင့်တဲ့ကတင်ပေါ့လေမြင့်တဲ့အိယာလို့ခေါ်ရမယ်အဲဒီတောင်ထဲမှာတဒေါင်တဒေါင်တက်လို့ဖြစ်နေထွာကြနေကြမှရတယ်နော်ဟိုဦးဇင်းတို့ဝီနီမှာဆိုထားတာကဒီခြေတော့လက်ရှိတစ်တဲ့မရှိရဘူးလို့ဆိုတယ်ဒါပေမဲ့လို့အဲ့ဒီလက်ရှိတစ်ကဖရရလက်ရှိတစ်တဲ့ရိုးရိုးဒီမစ္စည်းမပုရိသလို့ခေါ်တယ်အလယ်အလတ်ဖြစ်တဲ့လူတွေဆိုဖို့ဆိုရင်ဒါသုံးစာတက်လိုက်ဆိုတော့24တက်လက်တက်24တက်ဆိုတော့2ပေလောက်နိဗ္ဗာန်ရှိတော့မှာပေါ့တပေခွဲ2ပေလောက် နော်အဲအဲ့ဒီလိုအဲ့ဒီတဲ့မြင့်တဲ့ဟာမျိုးကိုအဲ့ဒီတဲ့မြင့်တဲ့ဟာမျိုးကိုအာဒါမြင့်သောနေရာ လို့ဒီလိုခေါ်တယ်အခုဂရင်နေတော့ကြီးတော့မမြင့်ဘူးထင်တယ်နော်อืมနှစ်ပေတယောက်တော့မမြင့်ပါဘူးထင်တယ်အဲ့တော့မဟာတယနာမြတ်သောနေရာဆိုတာကတော့တထေးတွေပါတွေပေါ့လေဟိုသုံးတဲ့ luxurious ဖြစ်တဲ့ အခင်းဆိုလည်းပဲခါလာတာမွေအခင်းကြီးတွေလက်လေးတစ်မကအမွေရှိပြီးတော့ခင်းထားတဲ့အခင်းကြီးမျိုးတွေအဲပြီးတော့ထိုင်ကုန်တို့ကလည်းထိုင်တို့ဘာလို့ဆိုတော့အောက်ကအယုတ်တီတက်ထားတာပေါ့ဟုတ်လားရှင်သေးယုတ်တို့ကြားယုတ်တို့ဘာယုတ်တို့တက်တက်ပထောထားတဲ့ရှင်းတော့ပလင်လို့ခေါ်တာပေါ့လေမှာတော့ကလထိုင်မှာပဲအဲအဲ့ဒီလိုဟာမျိုးတွေဒါကိုမြတ်သောနေရာလို့ခေါ်တယ်အဲအဲ့ဒီလိုအယုတ်တင်တဲ့အစမ်းတကျလောက်ထားတဲ့อืมထိုင်ကုန်မျိုးအိယာမျိုးပေါ့လေ ပြီးတော့ခုနလိုကောစောကြီးဆိုလဲအထူးကြီးနော်ထိုင်လိုက်ဣသွားဣဝင်သွားမဲ့ကောစောမျိုးပေါ့လေအဲ့ဒါမျိုးဆိုရင်မအပ်ဘူးတဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီတခါရွှေကြီးငွေကြီးတို့ဖြင့်ချုပ်လုတ်အပ်သောပိုးအခင်တဲ့ပိုးအခင်ရိုးရိုးကြတော့လည်းကိစ္စမရှိဘူးလေသုံးလို့ရတယ်နော်ဒါမှမဟုတ်အဲ့ဒီမှာရွှေကြီးထိုးထားမယ်စသည်ဖြင့်ပေါ့လေဘာခေါ်မလဲဟိုချေလှယ်ထားမယ်ပေါ့အဲအဲ့ဒီလိုဆိုရင်တော့ဒါလည်းပဲမသုံးကောင်းဘူးတဲ့ တခါလဲဝါကွန်းမျိုးတွတ်ထားတော့မှုရတဲ့အဲ့ဒါမျိုးလည်းပဲမတုံကောင်းဘူးတဲ့နော်အခုအခုကုရှင်နေဒီဒီလို ကုရှင်နေရှိတယ်မှုရရှိတယ်အဲ့ဒါဟိုကွန်းတို့လဲတို့တွတ်ထားတဲ့ဟာမျိုးဆိုရင်မတုံကောင်းဘူးတဲ့အဲ့တော့ခစ်အနေနဲ့ကြည့်မယ်ဆိုတော့ကိုအခုဒီနိုင်ငံမှာဘာတွေသုံးနေလဲအခုဒါဆိုဖုန်းနော်ဖုန်းဘာဘာသုံးလဲခဲအဲ့ဒါခဏထားအောင် အဲ့တော့ဗမာနိုင်ငံမှာဘုန်းကြီးတွေအတွက်ဆိုပြီးတော့ဒီဒီမှုရာတွေလုပ်တဲ့ခါကျတော့ဘာသုံးတော့နော်နော်အုံးဆန်အုံးဆန်ပတ်တိအုံးဆန်နေထည့်တယ်နော်တချို့ကတော့ပဲဟိုဟိုအင်ကြီးချုပ်တဲ့ဆိုင်သွားကောက်တော့ဟိုအစိတ်သားလေးတွေဟုတ်လားပိတ်တာတူတေးသေးလေးတွေဟုတ်လားအဲအဲ့ဒါလေးတွေထည့်တယ်အဲ့ဒါဂုံးအစာပေါ့လဲလဲ လက်အစာကုန်းအစာအဲ့ဒါထည့်တယ်အဲ့လိုဟာမျိုးကြတော့သုံးကောင်းတယ်လို့ဆိုတယ်ကိုကတော့နည်းနည်းအဲ့ဒါသောရကပြက်ချင်တယ်ဟမ်ဘာထူးလဲနော်ကိုမဟုတ်တာတော့ဟုတ်ပါတယ်ဟုတ်လားစာစာထဲမှာကလဲဝါကွမ်းလို့ဆိုထားတော့အဲဒါလဲဝါကွမ်းမဟုတ်ဘူးနော်ဆိုတော့အုံးဆန်ကတော့ထားပါတော့အုံးဆန်ကတော့ခက်ကြမ်းကြမ်းပဲဆိုတော့ဟိုဘာခေါ်မလဲစိန်ခံပစ္စည်းမဟုတ်ဘူးပေါ့အဖို့ကလေးတွေတွတ်ထားတာကြတော့ နုညံပါတယ်အဲ့ဒီကြတာလေနော်อืมဒါမလို့စာကလဲပါကွာဆိုလဲကွာလဲလဲပါကွာမဟုတ်ရင်သုံးကောင်းတယ်လို့ဆိုရင်လည်းပဲဒါသုံးကောင်းတာပေါ့အကောင်းပြီတို့ဒီနိုင်ငံမှာအခုဒီဖုန်းတွေကြတော့ဘယ်လိုသဘောရလဲနော်အဲအဲ့တော့ဟိုခုနကပဲဒါလဲလည်းမဟုတ်ခုံးလည်းမဟုတ်တော့သုံးကောင်းတယ်လို့ဒါဒီလိုပဲပြောဖို့ပေါ့လေနော်အဲဒါမလို့ကိုက သုံးနာနေလဲစိတ်ထဲကတော့အဲနည်းနည်းလေးတော့စိတ်ကမတတ်နိုင်လေးပါတယ်ဟာဟုတ်မှာဟုတ်ပါလားဘာလို့ဆိုဟိုပစ္စည်းကပစ္စည်းကလဲခွန်းမဟုတ်ပေမဲ့လို့အကျိုးတက်ရောက်မှုမှာဘာကွာလဲနော်လဲလဲခွန်းတွတ်ထားတဲ့ပေါ်ထိုင်တာနဲ့ဒီဖုန်းဖုန်းပက်ပေါ်ထိုင်တာနဲ့ဟာတိတ်မကွာဘူးထင်တာနော်ကောင်းပြီဟိုလေးလေးမှုတ်ထားတဲ့ဟာတွေပေါ်ထိုင်ရင်ကအဲ့လိုဆိုရင် ဆိုတာဒီနိုင်ငံမှာရှိတယ်မဟုတ်လားလေလေပုတ်ထားတယ်နော်အဲအာရေတွေထက်ထက်တာလည်းရှိတယ်နော်အဲ့လိုမျိုးတွေလည်းဒါဒါဒါတွေတော့ဘာခေါ်မလဲသူတို့ luxury ဆိုတော့ဒါကတော့ရှောင်းဟိုအနည်းဆုံးဥပုသ်ဆောင်တဲ့ခါမှာတော့ဒါရှောင်းရမှာပေါ့လေနော်ဒါကြောင့်ယောဂီတွေအခုထိုင်းနေကြတယ်အခုသူတို့ကုရှင်လက်တွေယူယူလာပြီးထိုင်နေမို့လားအခက်လဲကိုယ်လုံးထိုင်တာပဲကိုယ်လည်းဘာမှပြောကြည့်နေပါဘူးသူတို့လည်းမသိပဲထိုင်တာကိစ္စမရှိပါဘူးလေလို့ထိုင်မှသိဟာလို့ သိပြီးတော့ပြောလိုက်ရင်တော့ဒါတနေ့သူတို့စိတ်ဘာပြည့်သွားမှာပေါ့ဟုတ်လားအဲသူတို့လည်းမသိလို့ထိုင်တာပဲအဲ့တော့ထိုင်မယ်ဒီကိစ္စပဲရှိဘူးသူဒါကြည့်နေမပြောဘူးအဲဒါတော့ဒီနိုင်ငံသားဖို့မှာအဲ့ဒီလောက်ကိုရှင်မောထိုင်ရတာကိုပဲသူတို့ကဒါဆင်းရဲခြင်းကြီးမကဖြစ်နေဒီဟာကမင်းဒီပေါ်မထိုင်နဲ့ကြမ်းပေါ်တက်တက်ထိုင်ဆိုရင်သူတို့ပြေးမှာပဲအဲ့တော့တကယ်ထိုင်မှနေတာကြည့်နေငါလည်းမပြောတော့ပါဘူးဆိုတော့မပြောပဲနေတယ်အဲ့တော့တာနာယိတာမှာဆိုရင်အဲ့လိုဟာမျိုးပါထိုင်ရမယ်ဒါဒီလိုဟာမျိုးလေးတွေဆိုလည်းပဲ အထက်အထက်ကအဲ့လိုလဲတို့ကုန်းတို့တုတ်ထိုင်မရဘူးဟိုအခုအခုဟိုဇန်ကျောင်းတွေမှာတုတ်တဲ့ cushion လေးတွေရှိတယ်မလားဟို flat cushion အဲ့ဒါမျိုးဆိုဂုန်းနေအထက်ကအဲ့ဒါမျိုးဆိုဒါဟိုယောဂီတွေအနေနဲ့သုံးဖို့မသင့်တော်ဘူးဒီဟိုကရှစ်ပတ်တိလာထိုင်တဲ့ယောဂီဆိုရင်ကန္တာဥစ္စာတေယနာမဟာတေယနာဝေရမဏိသိက္ခာပဒံတမာရိယာမိရှစ်ပါးစိတ်သွားပြီမဟုတ်လားနော်ဒါတွေဟာဘာအတွက်ရှောင်ရတာလဲဆိုခုနပြောသလိုပဲ ဒီဒီကာမဂုဏ်စိတ်ဓာတ်နော်မဖြစ်အောင်ဆိုပြီးတော့ရှောင်ရတာကိုကနုနုညံ့ညံ့လေးပေါ့အိတ်နေရတယ်ထိုင်းနေရတယ်ဆိုတာဟိုတာယာမှုလေးကတော့ဖြစ်သေးတာပေါ့လေနော်ကြမ်းကြမ်းတဲ့ကာမဂုဏ်စိတ်ဓာတ်မဖြစ်ဘူးဆိုတော့မှတွေ့တာမှုတာယာမှုလေးတွေကတော့ဖြစ်သေးတယ်အဲ့လိုဟိုဒီတွေ့တာတာယာမှုတွေပါမဖြစ်အောင်ရှောင်တဲ့အနေနဲ့အခုလိုခန်းထားတဲ့အိယာလေးနေရာလေးထိုင်ကုန်နေစသည်ပေါ့လေပြီးတော့ကာရာတီဆိုတာတီမုတ်တာ ပြီးတော့ကတာကိုကြည်တာနော်စသည်ပြီးတော့ပန်းပါဏာနာလိမ့်နာဒါတွေအားလုံးရှောင်ရတယ်။ကောင်းပြီဗမာပြည်မှာတချို့လှုပ်လေရှိတာရှိတယ်။အမျိုးသမီးတွေပေါ့လေ။သီလမယူခင်ရတဲ့ခါတဲ့လိမ့်လာလိမ့်လာပြီးတော့မှသီလယူရတယ်ဟမ်ဒါတော့မတော်လာဘူးထင်တယ်ဟုတ်လားအဲသူတို့ကထင်တယ်လေအဲ ဟိုမလင်းတိလမယူခင်ကလင်းလာပေါ့လေတိလယူပြီးတော့နောက်ထပ်မလင်းရင်ကိစ္စမရှိဘူးပေါ့အဲ့ဒီလိုကိုယ်ရှောင်တဲ့သဘောတွေလောက်ကြတယ်နော်အမှန်ကတော့ဒါတွေကလည်းမတော်ပါဘူးဒါဥပုသ်ဆောင်တော့မယ်ဆိုရင်တော့တရက်တည်းပဲဟုတ်တယ်မလားဒီလောက်တော့အောင်းကြီးပြီးခံပြီးတော့ရှောင်လိုက်ဖို့ကောင်းတယ်နော်ဒါတချို့တွေအဲ့လိုလုပ်နေရှိတယ်အဲ့တော့အဲ့ဒါဒီနဲ့ပတ်သက်ပြီးတော့ဒီဥပုံစောက်မုံအစီအစဉ်ဆိုပြီးတော့ဆရာဒီဒီရတနာဂုံကြီးဆက်ကြမှာဟိုတောင်မြုပ်ဆရာတော်ရေးတဲ့ထားကြမှာ ဥပုပ်စောင့်တဲ့ခါမှာဘယ်လိုပြင်ဆင်မှုလုပ်အောင်ဘယ်လိုစောင့်အောင်ဆိုတာရေးထားတာရှိတယ်သိကောင်းတယ်နော်အဲ့ဒါလိုက်နာနိုင်ရင်တော့အကောင်းဆုံးပေါ့လေအဲ့တော့ဆရာတော်ကဒီမှာဗာရေးလဲဆိုတော့နတ်ဖန်ဥပုပ်စောင့်မိဟုကြံစီသော သူတော်စင်သည်တဲ့ဥပုပ်စောင့်သည့်အခိုက်၌အိမ်မှုကိစ္စတွေကိုဆောင်ရွက်ခြင်းဟာမလျော်သောကြောင့်ယခုလိုအခါကပင်အိမ်မှုကိစ္စများကိုတာဝန်ရှိသည်မြတ် ပြီးစီးအောင်စီမံထားရ၏တဲ့မျက်ပြင်ဥပုသောင်းနမဆိုမျက်ပြင်လှုပ်ဆရာရှိတယ်ဒီနေ့တွေကပြီးအောင်လှုပ်ထားပါလေမျက်ပြင်ညာဒီဟာလေးနဲ့ပတ်သက်ပြီးတော့စိတ်ဒုက္ခမရှိအောင်နော်အဲ့ဒီလိုလှုပ်ထားပါတဲ့တခါချက်ပြုတ်ကျွေးမွေးမိသူအစဉ်သင့်ရှိလျင်မျက်ဖန်မိမိစားဖို့အတွက်ပြောပြစီစဉ်ထားရ၏ကိုချက်ပေးမယ်လို့ရှိရင်ပြောထားလဲပါလေပါလေချက်ပါပါလေနော်ဒါမှမဟုတ်ဆရာတော်လက်သေးခွန်းနဲ့ရေးထားတယ်ဥပုသောင်းကိုက်ခါတိုင်းတဲ့ကောင်းအောင်စားဖို့ကမစီမံသင့်တဲ့ အဲငါဒီနေ့တော့ညနေစားရမှာကိုဥပုသ္စောင်းတော့ကောင်းကောင်းလေးတော့စားပါပဲဆိုပြီးတော့ခါတိုင်းစားလိုက်ပဲကောင်းအောင်တော့မလုပ်နဲ့တဲ့နော်ဥပုသ္စောင်းတာကအကုသိုလ်နဲ့အောင်နော်တွေ့တာမှုနဲ့အောင်တဏှာနဲ့အောင်လုပ်တာတခါချက်ပြုတ်ကျွေးမွေးမိသူ မရှိလျင်မျက်ဖန်ကိစ္စနဲ့အောင်ကြီးစည်းကောင်းသောစားပွဲတောက်ဖွယ်များကိုကြီးစည်းအောင်စီမံထားရ၏မျက်ဖင်အတွက်ကိုကထပ်မလုပ်ရအောင်ဒီနေ့တည်းကပြီးနိုင်ဒီနေ့တည်းကလှုပ်ထားပါရဒါဒီနိုင်ငံမှာတော့သိလွယ်တယ်ဒါ အကုန်လုံးထည့်ထားပြီးတော့ဟိုကလည်းထည့်ထားလိုက်ရုံပဲရေကတက်တယ်လည်းထည့်ထားနောက်တစ်နေ့ကျတာနှွေးစားရုံပဲတိတ်ကောင်းတယ်အဲ့ဒါနက်ဖန်နံနဲ့အာယုန်တက်ခြင်းကပင်ကိုလက်များကိုစင်ကြယ်အောင်ပြု၍စိတ်ကြည်လင်ယုံမျှတန်ရှင်းသောအဝတ်ကိုဝတ်ဆင်ရ၏တဲ့နော်အဲတန်တန်ရှင်းရှင်းတော့ဝတ်ပေါ်လေတာနောက်ပန်းပန်ပန်းပန်မှုနန္တာလိမ့်မှုနှင့်အထူးတလဲပြင်ဆင်မှုကိုမပြုရတဲ့ဒါဒီဘာမှမလုပ်နဲ့တဲ့ထို့နောက်ခတ်စောစောကပင်သီလဆောက်တည်ရ၏တဲ့ ပါဠိလိုနားမလဲလျင်မြန်မာလိုစောက်တည်နိုင်ပါသည်တဲ့။ဒါဗမာလိုလည်းမစောက်တည်လို့ရပါတယ်တဲ့။နောက်ဆုံးရှစ်ပါးသီလနှုတ်တဲ့မရလျင်တဲ့။ရှင်းဆက်ဖတ်ပြရအောင်လား။ဟမ်တော်ကြလူတွေကမကြက်ဖက်နေလိမ့်မယ်ထင်တယ်ဒါရှင်းဆက်ဖတ်ပြလိုက်။ဟမ်ရှစ်ပါးသီလနှုတ်တဲ့မရလျင်တဲ့။ ဖရာပညတ်တော်မူသောဥပုပ်သီလကိုဆောက်တည်ပါ၏ဟုနှုတ်ကမိမိဘာသာဆို၍လဲဆောက်တည်နိုင်၏တဲ့ကိုဘာသာလေးပေါ့လေမြတ်စွာဘုရားဟောထားတဲ့ရှင်ပါတိလဆောက်တည်ပါတယ်ဥပုပ်တိလဆောက်တည်ပါတယ်လို့ဆိုလိုက်ရင်လည်းဖြစ်ပါတယ်တဲ့နော်တော့ကြကြတော့ဟိုပန္နတိပါဒတွေပါအကုန်လုံးမကြက်ဖဲလဲနေကြအောင်ပဲဟုတ်လားဟုတ်ဒါတော့လိုတော့လိုအာစိတ်မှာဒီနေ့ဒီမှာရောက်နေရတာလို့ဟုတ်လားအဲ तू อ่ะ तू อ่ะ तू อ่ะ तू อ่ะအဲ့ဒီအဲ့ဒီရောက်ခဲ့တာမဟုတ်လို့ तू ပြောတယ်နော်อืม မှန်တယ်လေဒါအဲ့တော့ဆိုပါတော့အခွင့်ရှိရင်လုံနိုင်ရင်တော့ကြက်ကြက်ပြီးတော့ကြက်ဆိုးပါနော်အချောင်တော့မခိုးပါနဲ့လို့ဆိုပြဟုတ်လားအဲခုနလိုအရေးတကြီးအခါမျိုးဖြစ်နေပြီဆိုတော့မှန်တယ်နော်အဲဥပ္ပတိလာကိုစောက်တည်ပါတယ်ဆိုရင်ဒါပြီးပါတယ်တိလဆောက်တည်ပြီးလျင်တဲ့ကျွေးမွေးလှူဒန်းပွဲကိစ္စရှိကထိုကိစ္စကိုပြုလုပ်၍မရှိကမိမိအတွက်တင့်တင့်ယုံသာစီမံ၍စားတော့ရ၏နော် သူများကြွေးတယ်အရင်လည်းပဲကြွေးပေါ့လေဟာအဲ့လိုမရှိဘူးဆိုတော့ကိုယ့်အတွက်အတင်တင်တင့်တေယုံမဲ့လားစီမံစားတော့ပါတဲ့ခံခံနာနာရည်တယ်နဲ့ခါတဲ့စားတယ်အများကြီးညနေစားမှမဟုတ်ဘူးဆိုတော့အဲ့လိုမလုပ်နဲ့လို့ပြောတာပေါ့လေတထတာမကတဲ့ညစာမစားပဲနေနိုင်လောက်အောင်ပင်တဲ့စားတော့ခွင့်ရှိ၏တဲ့နော်မနေ့ပိုင်းမှာတော့တထထဲမကဘူးတဲ့နှစ်ထသုံးထစားရင်လည်းစားပါရတယ်ရတယ်ဟိုဘုန်းကြီးယဟန်တွေကို တထပ်တာစားသောပုဂ္ဂိုလ်များလို့ဒီလိုပါဠိမှာသုံးတာရှိတယ်နော်။သမင်းတခါတည်းစားတဲ့ပုဂ္ဂိုလ်ပေါ့လေဆိုပြီးတော့အဲ့ဒီမှာအထကရာကဖွင့်တာကမွတ်မတဲ့ခင်နဲ့ဆယ်ခါစားလည်းပဲဒါ तू ကသမင်းတစ်သက်စားတဲ့ပုဂ္ဂိုလ်လိုပဲဒါခေါ်ရတယ်တဲ့။နော်။ဒါကြောင့်မို့မွတ်မတဲ့ခင်မှာတော့ဟိုကိုမြတ်ကအောင်ပေါ့လေဝတ်အောင်ဒါနှစ်ထပ်သုံးထပ်စားခြင်းလည်းပဲစားကောင်းတယ်ပေါ့။ ဟိုတကယ့်ကိုတထပ်သေးပဲစားရမယ်ဘာမှနောက်တော့မစားရဘူးလို့ဒီလိုတော့မဟုတ်ဘူးအဲတော့ဆိုလိုတာကတော့မုံမလွဲခင်မှာအဲညှက်တအောင်နော်အဲတထပ်မကစားထားပါမုံလွဲပြီးတဲ့ခါတော့လုံးဝမစားနဲ့တာကိုဆိုလိုတယ်ကျွေးမွေးစားတော့မှုပြီးလျင်ကိုလက်မစင်ကြဲကရေချိုးရည်တဲ့ဒါဘာကြောင့်လဲဆိုရင် ကိုစင်ကြယ်မှစိတ်ကြည်လင်တယ်တဲ့စိတ်ကြည်လင်မှတရားအာယုံပြုပြီးကောင်းတယ်တဲ့နော်ဒါလည်းမှန်တယ်ဟိုကို့ဘာဖွေရီတန်နေနဲ့ဒါတော့ညစ်ပတ်နေရင်ဒါစိတ်စိတ်ကလည်းပဲဒါမတန်ရှင်းတော့ဘူးပေါ့လေအဲ့လိုဆိုရင်ဘုရားအာယုံပြုရတာတရားအာယုံပြုရတာသိပြီးတော့မကောင်းလာဒါကြောင့်မို့တန်ရှင်းအောင်လုပ်လိုက်အောင်တဲ့ထို့နောက်မိမိတကူဒီနေသူဖြစ်လျင်တကူဒီနေ၍အဖော်နှင့်နေသည့်သူဖြစ်ကသဘောတူအဖော်နှင့်တကွတင့်တော်သောစိတ်ငြိမ်ရာဌာန၌ ဗျမဥပုပ်ကိုစောင့်လို့လျင်တဲ့ဘုရားကုံတော်ကိုအာယုံပြုရနေရဤတဲ့ဥပုပ်ကအမျိုးမျိုးရှိတဲ့နာမည်တွေပေးထားတာဗျမဥပုပ်တဏဥပုပ်ဗာဥပုပ်ပေါ့လေနော်အဲ့တော့ဗျမဥပုပ်ဆိုတဲ့ဟာမျိုးစောင့်ရင်တော့မြတ်စွာဘုရားကိုဗျမလို့ဒီနေရာမှာခေါ်တယ်အဲ့တော့မြတ်စွာဘုရားရဲ့ဂုံတော်ကိုအာယုံပြုပြီးတော့ပရိစိတ်နေမယ်သို့မဟုတ်ဂုံတော်ဂုံတော်အကြောင်းရေးထားတဲ့စာအုပ်ဖတ်နေမယ်ဂုံတော်အကြောင်းဟောထားတဲ့တရားနားနေမယ်နော်အဲအဲ့ဒီလိုနေပါတဲ့အကယ်၍ ကြာရှိကြာရှိစွာဆင်ခြင်ရမနေနိုင်စေရင်တဲ့တရားစာကိုလည်းကြည့်ရှုရုပ်ခဏရာဤတဲ့နော်ဒီနေ့မှာထိုင်ရွကြည့်နေရမယ်ဟုတ်မဆိုလိုပါဘူးတဲ့စဉ္ညာသွားမယ်လှဲမယ်ဒါရပါတယ်တဲ့အဲ့တော့နီလန်းကြကြဟောပြမိပုဂ္ဂိုလ်ရှိလျင်တရားနာရာဤအချင်းချင်းလည်းတရားစကားဆွေးနွေးမေးမြန်းစုံစမ်းရာဤဥပုသ်တဲ့အချင်းချင်းလည်းပဲတရားအကြောင်းဘုရားကုံတော်အကြောင်းစသည်ပေါ့လေဒါတွေမေးမြန်းပြောဆိုရပါတယ်တဲ့ညရောက်တဲ့အခါမှာလည်းပဲမိမိသီလကိုပြန်၍ဆင်ခြင်ပြီးလျင်တဲ့ အရိယသူကတော်ကောင်းယဟန္တာပေါင်းနဲ့ယနေ့အတွက်မိမိတူမျှပုံကိုအောက်မရ၏ဆိုတော့ယဟန္တာအရှင်မြတ်တို့ဟာသူ့တက်တာရှင်သုံးစာကိုခြင်းစတဲ့လောကီအာယုံကာမဂုဏ်နဲ့ရှောင်ကျင်ပြီးတော့ညစာမစားဘူးကောင်းတဲ့သာမလိမ့်မှုပေါ့လေနော်ဒီလိုနဲ့နေသွားကြတယ်ဒီနေ့အဖို့ငါဟာလည်းပဲဒီဒီယဟန္တာတွေရှောင်ကျင်တယ်လို့ပဲရှောင်ကြည့်ပြီးတော့ယဟန္တာတွေနေတယ်လို့ပဲငါနေပြီနေခဲ့ရပြီဆိုပြီးတော့ကိုကိုကိုအာစိတ်ထဲကမြောက်တင်ပြီးတော့ပေါ့လေစဉ်းစားပြီးတော့ကိုယ်တီလာကိုပြန်ပြီးတော့အောက်မေ့ပေါ့ အဲ့လိုနေလို့ရတယ်ဒါသီလနုတ္တိဆိုတာဒါပဲနာနဲ့အာယုန်တက်၌တဲ့မိမိရီမိမိရီမှန်းထားသောအချိန်စိတ်သောအခါအလိုအလျောက်၈ပါးသီလမရှိတော့ဘဲ၅ပါးသီလသာကျန်ရစ်တော့သည်ကိုကညပြမနဲ့ဖြစ်အောင်ဆောက်တည်မယ်လို့အဲ့ဒီလိုစိတ်ရည်ရွယ်ချက်နဲ့ဆောက်တည်ထားရင်အဲ့ဒီမနဲ့အချိန်ရောက်တဲ့ခါကျတော့အလိုလို၈ပါးသီလမရှိတော့ဘဲ၅ပါးသီလပဲကျန်ရတော့မယ်တဲ့ဟောဥပုပ်ချတယ်ဆိုပြီးတော့၅ပါးသီလထပ်ယူနေဖို့ မလိုဘူးတဲ့လူယူချက်လူရဟိုငါးပါးတိလာထယူလာတော့အပြစ်မရှိဘူးနော်အဲဒါမှမဟုတ်ဟိုငါးပါးတိလာမယူလည်းပဲကိုယီမှန်းထားသလောက်ဒါဒီတိလာကတီးတာတရက်စောက်မှမယ်ဆိုရင်တရက်တိလာတီးနေမယ်နှစ်ရက်စောက်မှမယ်ဆိုရင်နှစ်ရက်တီးနေမယ်အဲ့တော့နှစ်ရက်စောက်မှမယ်ဆိုရင်လည်းနောက်တစ်နေ့မနေ့ထယူနေဖို့မလိုတော့ဘူးတစ်ချိန်ယူထားလိုက်တဲ့တိလာဟာနှစ်ရက်စလုံးနေမယ်ဒါခုနှစ်ရက်စောက်မယ်ဆိုရင်လည်းပထမတစ်ရက်ယူထားလိုက်ရင်တွားပြီသူခုနှစ်ရက်လုံးလုံးနေတော့တယ် အဲ့တော့အချိန်ရှိတဲ့အခါမှာသူ့ဘာသူဥပုဘာမရှိတော့ဘူးတဲ့လိုလျော့ပျောက်သွားမယ်တဲ့ဒါပေမဲ့လို့ဟိုဖြတ်ပြီးတော့ငါတို့တရားယူခြင်းနဲ့ဆိုရင်ဒါကတော့အပြစ်မရှိပါဘူးအဲ့တော့ဥပုသ်ဆောင်တဲ့အခါမှာနော်နှစ်ရက်သုံးရက်စသည်လဲဆောင်လို့ရတယ်တစ်နေ့လုံးတစ်ညလုံးနေဝဲညဝဲတခဏမြတရားနာခိုက်နော်ဒါလဲဆောင်လို့ရတယ်တဲ့ဟိုရှိတော့အနာတပိန်တစ်ထေးရဲ့အလုတ်သမားတယောက်ကတဲ့ဥပုပ်နေမှာသူကလဲထွန်သွားတယ်တဲ့ လက်ထုံးကပြန်လာတဲ့ခါကျတော့သူများဥပုသ်ဆောင်တာမြင်တော့သူကလည်းပဲငါလည်းဥပုသ်ဆောင်မအောင်မယ်ဆိုပြီးတော့ထမင်းမစားပဲနဲ့သူဥပုသ်ဆောင်ဒါနေ့တဝက်ထုံဥပုသ်ဆောင်အဲအဲ့ဒါလိုလည်းပဲစောင့်လို့ရပါတယ်တဲ့နော်ဒါမှလို့နေ့တဝက်ဥပုသ်ဆောင်လို့ရတယ်ဆိုတော့မနေ့ပိုင်းမှာဥပုသ်ဆောင်မယ်လို့တော့မလုပ်ကြနဲ့ပေါ့ဟမ်နေ့တဝက်တော့ဥပုသ်ဆောင်မှာဟုတ်လားမနေ့ပိုင်းမှာစောင့်မယ် ညနေပိုင်းတပိုင်းစောင့်မယ်ဆိုတော့ဒါကတော့ယုတ်တိရှိတယ်ပေါ့နော်အေးအဲ့တော့အာအခုတထိုင်လေးပဲစောင့်လိုက်ပါနော်အလှမန္တကမထွက်ခင်ပဲစောင့်တည်ကြပါလို့ဆိုတာဒါဟုတ်တော့ဆရာတော်ကမကြိုက်ဘူးသိပြီတော့နော်အေးအဲ့ဒါဥပုသ်ဆောင်တာနဲ့ပတ်သက်ပြီးတော့ဒါကခုနဥပုသ်အမျိုးမျိုးမှာဗြဟ္မဥပုသ်ဆိုတာခုနပြောခဲ့ပြီနော်ဗြဟ္မဥပုသ်ဆိုတာကဥပုသ်ဆောင်ပြီးတော့မြတ်စွာဘုရားရဲ့ဂုဏ်တော်တွေကိုအောက်မေ့နေတာစီးဖြန့်နေတာဆွေးနွေးနေတာနားထောင်နေတာပေါ့ ဓမ္မဥပုဒ်တဲ့နော်ဓမ္မဥပုဒ်ကြတော့လည်းပဲဥပုဒ်ဆောင်ပြီးတဲ့ခါမှာတရားတော်ရဲ့ဂုဏ်တွေကိုပွားများနေတာနော်ဖတ်ဖတ်နေတာနားနေတာဆွေးနွေးနေတာပေါ့တန်ခဥပုဒ်ဆိုတော့လည်းပဲတန်ခတော်ရဲ့ဂုဏ်တွေကိုဘာခေါ်လဲအောက်မေ့နေတာတို့နော်ဖတ်ဖတ်နေတာတို့ဆွေးနွေးနေတာတို့ပေါ့ခါတီလဥပုဒ်တဲ့တီလဥပုဒ်ဆိုတော့မိမိတီလကိုမကျိုးမပေါက်မပြောက်မကြားအောင်စောင့်ထိန်ပြီးတဲ့အခါ နောက်ဆုံးကြတော့ငါငါသီလဟာစင်ကြယ်ပြီတယ်လို့နော်အဲ့ဒီလိုမိမိရဲ့မိမိရဲ့စင်ကြယ်တဲ့သီလကိုပြန်ပြီးတော့အောက်မေ့ပြီးတော့ဝမ်းတာမှုဖြစ်နေတာအဲ့ဒါကိုသီလဥပုလို့ခေါ်တယ်အဲ့ဒီသီလနဲ့ပတ်သက်ပြီးတော့ပြောတဲ့အခါမှာမကြိုးမပေါက်မပြောက်မကြားဆိုတော့၄မျိုးရှိတယ်နော်မကြိုးဘူးဆိုတာဘာလဲတဲ့မကြိုးဘူးဆိုတာကတဲ့ဟိုဆိုတော့ အစသိခါဘုတ်ပြတ်သွားမယ်နော်သို့မဟုတ်အဆုံးသိခါဘုတ်ပြတ်သွားမယ်ဆိုအဲ့ဒါကိုကျိုးတယ်လို့ခေါ်တယ်အခုဥပုပ်တိလဘယ်နှပါးရှိတော့၈ပါးသိရှိတယ်နော်ပါဏတိပါဒကျိုးသွားမယ်ပြတ်သွားမယ်သို့မဟုတ်နောက်ဆုံးဥစ္စာတဏ္ဍမဟာတဏ္ဍပြတ်သွားမယ်အဲ့ဒီလိုအစသိခါဘုတ်တော်လကောင်အဆုံးသိခါဘုတ်တော်လကောင်ပြတ်သွားရင်အဲ့ဒါဥပုပ်ကျိုးတယ်လို့နော်ဒါကျိုးတာအဲ့လိုမပြတ်ရင်ဒါဥပုပ်မကျိုးဘူးပေါ့ဒါမကျိုး မပေါက်တဲ့ပေါက်တယ်ဆိုတော့ဘယ်လိုလဲအပေါက်ကလေးပေါက်တယ်လို့ပေါ့လေနော်အဖို့မှာအလယ်မှာအပေါက်ကလေးပေါက်တယ်အဲထို့တူပဲတိခါပုတ်ဒီမှာလည်းပဲတဲ့အလယ်ကတဘာဘာပြက်ရင်တဲ့ဒါပေါက်တယ်မပြက်ရင်မပေါက်ဘူးလို့ဆိုလို့ဆိုတော့အလယ်မှာတိခါပုတ်၈ပါးရှိရင်ပထမနံပါတ်၁နဲ့နံပါတ်၈ပယ်လိုက်ရင်ဈာက၆ပါးရှိတယ်နော်အဲ့ဒီဆရာတစ်ခုခုကျိုးရင်မပြက်ရင်ဒါပါတော့ပေါက်တယ်လို့ခေါ်တယ်နော်မကျိုးမပေါက် မပြောက်တဲ့အပြောက်ပြောက်ကလေးတွေထင်တာကိုခေါ်တာနွားနွားတွေမှာအပြောက်ပြောက်ကလေးတွေရှိသလားအဲ့ဒါကြတော့ဘယ်လိုလဲဟိုဆိုတော့ရှစ်ခုရှိတယ်နော်အဲ့တော့ဘယ်နဲ့ပြောရမလဲနံပါတ်2နဲ့နော်နံပါတ်4ကျိုးတယ်ဟာဇက်တိုင်မသွားဘူးနော်တော့မို့နံပါတ် နှစ်နဲ့နံပါတ်5ကျိုးတယ်စသည်ပေါ့လေအဲ့ဒီလိုခုံခုံပြီးတော့ကျိုးမယ်ဆိုရင်အဲ့ဒါကိုပျောက်တယ်နော်အပျောက်တွေအပျောက်ဖြစ်တယ်ဆိုတဲ့သဘောပေါ့အဲ့လိုမကျိုးရင်မပျောက်ဘူးလို့ဆိုလို့ဇက်တိုက်ဇက်တိုက်နှစ်ခုနှစ်ခုဇက်တိုက်သုံးခုဇက်တိုက်ကျိုးတာမျိုးမဟုတ်ဘဲနဲ့နံပါတ်2ကျိုးလိုက်နံပါတ်4ကျိုးလိုက်နော်အဲ့လိုပေါ့အဲ့လိုကြော်ပြီးတော့ကျိုးတာမျိုးကိုကြော်ပြီးတော့ပြက်တာမျိုးကိုပျောက်တယ်နော် ပျောက်ကြားတယ်အဲ့လိုမဟုတ်ရင်ဒါမပျောက်ကြားဘူးမကျိုးမပေါက်မပျောက်ဟောမကြားလာပြန်ပြီကွာကြားတယ်ဆိုတော့ပါလားဟိုနွားကြောင်နွားကြားဆိုတာရှိတယ်မလားနွားအကြားရှိတယ်အပျောက်ရှိတယ်နော်နွားကြားကြတော့ဟိုတော်တော်များများလေးတရားအဖြူနေတယ်တော်တော်များများလေးဝါနေမယ်နီးနေမယ်ဆိုတော့အဲ့ဒါမျိုးလိုပဲတဲ့ပါဏာတိပါဒနဲ့အရိဏဒါနနှစ်ခုနှစ်ခုဇက်တိုက်ကျိုးသွားမယ်နော်အပြမစရိယနဲ့မုဒ္ဒဝါဒနှစ်ခုဇက်တိုက်ကျိုးသွားမယ် အဲ့လိုဇက်တိုက်နှစ်ခုတော်ကောင်သုံးခုတော်ကောင်စတယ်ပေါ့လေကျိုးသွားရင်တော့ဟိုဒါကိုကြားသွားတယ်နော်ကြောင်ကြားသွားတယ်ပေါ့အဲ့လိုမဟုတ်ရင်မပြမကြောင်ဘူးမကြားဘူးဒီလိုဆိုတယ်ဒါကြောင့်မို့မကျိုးမပေါက်မပြောက်မကြားရှင်းရှင်းကတော့ဘယ်သိခါဖို့မှမပြတ်သေးတယ်လို့ပြောတာပါပဲဟုတ်ကလားအေးအဲ့ဒီလိုစောင့်ထိန်ပြီးတော့အာငါငါရဲ့သီလဟာကျိုးရင် ပေါက်ချင်းပြောက်ချင်းပြကြားပျောက်ချင်းကြားချင်းမရှိဘူးနော် ကောင်းလေစွာဆိုတော့ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ဒါကိုတီလဥပုပ်လို့ခေါ်တယ်။ဟောမှတ်ချက်တည်းဗျအဲ့ဒါလေးလည်းနားထောင်မကောင်းယခုကာလတီလဆောက်တည်တုန်းကတပားစီခွဲ၍ဆောက်တည်ကြသောကြောင့်တဲ့ရှစ်ပါးတီလတွင်တပားပါပြတ်တော်လဲကြံတီလအတွက်အကျိုးရှိသေး၏နော်ရှစ်ပါးဆောက်တည်ရတယ်တပားကျို့သွားတယ်ကိစ္စမရှိသေးဘူးခုနှစ်ပါးအတွက်တော့ကိုယ်မှာအကျိုးရှိသေးတယ်တဲ့တပားပြည့်ယုံဖြစ်အလုံးပြည့်သွားသည်ဟုမမှတ်နှင့်နော် ဒါကပါတော့ပါဏာတိပါဒဝေရမဏိအရိနာဒါနာဝေရမဏိလို့အဲ့လိုတစ်ခုချင်းဆိုလို့ဒါမှခုနပြောသလိုဗမာလိုဆိုတဲ့မြတ်စွာဘုရားဟောတော်တဲ့ဥပုပ်သီလဆောက်တည်ပါအဲ့လိုအဲ့လိုဆောက်တည်ထားတဲ့ပုဂ္ဂိုလ်ကတော့တပတ်ပြက်ဥပုပ်ကုန်ပြက်ပြီးတော့သွားပြီ။ဘာလို့လဲသူကတပေါင်းနဲ့ဆောက်တည်လိုက်တာ။တပေါင်းနဲ့ဆောက်တည်တယ်လိုက်ဆောက်တည်လိုက်တဲ့ခါကျတော့တစ်ခုပြက်တယ်ဆိုရင်ဥပုပ်ပြက်သွားပြီနော်။ကောင်းပြီနောက်တော့နတ်ဥပုပ်ဆိုတာရှိသေးတယ်။ဒါကတော့နတ်တွေကို ဥပမာတင်ပြီးတော့ပေါ့လေမိမိရဲ့အာမိမိရဲ့တဏ္ဍာမှာရှိတဲ့အာတရာတိလအစရှိတဲ့သူတော်ကောင်းတရားတွေကိုအောက်မေ့ပြီးတော့ဝမ်းမြောက်ဝမ်းသာဖြစ်တာအာနတ်ဒီနတ်တွေဟာနတ်ပြည်ပြမပြည်မှာအဲဖြစ်တဲ့နတ်ပြည်ဟာသူလူပြည်တုန်းကသူတို့ဟာတရာတိလသုဒ္ဒဆာကပညာဟိရိဥတ္တပဆိုတဲ့သူတော်ကောင်းဥစ္စာခုနှစ်ဖြာနဲ့ပြည့်စုံကြတယ်နော်အဲ့လိုပြည့်စုံပြီးတဲ့နောက်မှာသူတို့နတ်ပြည်သူရောက်သွားကြတယ်ထို့တူပဲအဲ့ဒီသူတို့မှာရှိခဲ့တဲ့သူတော်ကောင်းဥစ္စာဆိုတဲ့သဘောတရားတွေ ငါမှလည်းရှိနေတယ်ငါအရတော်လေစွာလို့ဒီလိုငတ်တွေကိုဥပမာပြုပြီးတော့မိမိရဲ့ကောင်းတဲ့ဂုံတွေပေါ့လေအဲ့ဒီဂုံတွေကို အောင့်မေ့တာအောင့်မေ့ပြီးတော့ဝမ်းမြောက်တာအဲ့ဒါကနတ်ဥပုတ်တဲ့အဲ့တော့ဥပုတ်ဆောင်တဲ့အခါမှာအဲ့လိုဘာပဲဖြစ်ဖြစ်ကုသိုလ်ရဖို့ရရရကြောင်းတစ်ခုခုအမြဲတမ်းလုပ်နေကြဖို့ဒါအရေးကြီးတယ်ပေါ့အဲ့ကုသိုလ်ဟိုဥပုသ်ဆောင်ပြီးတော့ဥပုသ်ဆောင်လိုက်တာပဲရှိတယ်တခြားဟာကျတော့ ခါတိုင်းလိုပဲလုပ်နေမယ်ဆိုရင်ဥပုပ်ရာတိတ်ပြီးတော့အကျိုးများများရဖို့မရှိဘူးနော်ဒါကြောင့်မို့ဥပု